ဒီနေ့သာသနာတော်နှစ်2559နှစ်ကောဇန်တော်နှစ်1385ခုနှစ်ဝါစုလသန်း6ရက်စနေနေ့23ရက်9လ2013စင်ကာပူနိုင်ငံစိန့်ဂျွန်ကျွန်းကြီးမှာဒုတိယအကြိမ်မြောက်ကျင်းပပြုလုပ်အပ်သောမဟာစီဝိပဿနာအလုပ်ပေးကိုယ့်ရဲ့တရားစခန်းကြီးရဲ့အထမရှိရမြောက်တဲ့နေ့နေ့လယ်2နာရီမှာ ယောဂီသူတော်ကောင်းများတရားနာပရိသတ်ပေါင်းသူတော်ကောင်းများအတွက်ဒိဋ္ဌိဖြုတ်အလုပ်ပေးနဝမပိုင်းတရားတော်ဒိဋ္ဌိဖြုတ်အလုပ်ပေးတို့တပ်ပါတဝတုတ်ကိုဟောခဲ့တာမပြီးသေးဘူးဆက်ရတာတပ်ပါတဝတုတ်ဟာမစ္စည်းမအနိကျေပထမတွဲမှာပါပါတယ် ယဟန်တော်တွေကိုမြတ်စွာဘုရားကခတ်သိမ်းသောအာသဝတွေကျင့်စဉ်သေးဖို့အတွက်ဝိပဿနာတစ်မျိုးတည်းတည်းမဟုတ်ဘူးပေါ့ဖြစ်တတ်တဲ့ကိလေသာတွေအဲ့ဒါကိုဤမျိုးမျိုးနဲ့ပယ်ရှင်းနိုင်အောင်လို့မြတ်စွာဘုရားဟောတယ်အဲ့ဒီဉာဏ်လေးကိုပြန်ဆုကြည့်ကြရအောင် ဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းတိခံရှောင်ရှားတိခံရှောင်ရှားပေဖြောက်ခါပေဖြောက်ခါဘွားမြခွန်ပြာဘွားမြခွန်ပြာတပ္ပတဝတပ္ပတဝသုဒ္ဓမသုဒ္ဓမ ဗုဒ္ဓဟောမိတ်ဟာဗုဒ္ဓဟောမိတ်ဟာဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းဆောင်စည်းခြင်းဉာဏ်အမြင်ဖြင့်ကတစ်ပေါ့ဆောင်စည်းခြင်းကနှစ်ပေါ့ဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းမိဝဲသုံးဆောင်ခြင်းက၃ပေါ့ 抵抗向下，抵抗向下，哎，抵抗力向下干嘛？抵抗向下，抵抗向下，被票卡，被票卡，被票卡错。ပွားများခုနှစ်ပြားပွားများခုနှစ်ပြားပွားများဆိုတာခုနှစ်ပေါ့တပ္ပတဝတပ္ပတဝ သုဒ္ဓမသုဒ္ဓမဗုဒ္ဓဟောမိဟာဗုဒ္ဓဟောမိဟာဘုရားလို့ဆိုကြည့်ပါဦးတစ်ခေါက်လောက်ဉာဏ်မြင့်ဖြင့်သောင်းကြည့်ဖြင့်မိဝဲသုံးဆောင်ခြင်းဒီကံဆောင်ချေရောက်ပါဝါညာကုဉ္ဉ္ချာသဗ္ဗလောကသုဒ္ဓမဗုဒ္ဓဟောမိဟာချမ်းသာလို့နာလို့ရပါပြီ ဉာဏ်အမြင်ဖြင့်ကိုဦးဇင်းတို့တော်တော်လေးချက်ပြောရတယ်စိတ်တတန်ရုံမှလာတဲ့စိတ်တတကြွယ်ဝိထုနဲ့တက္ကာယဒိဋ္ဌိ20ပြောပြီးသွားပြီနောက်တစ်ခါသုလသစ္စကတုတ်သစ္စကယအတ္တမြတ်စွာဘုရားအနတ္တအဲ့ဒါလည်းရှင်းပြီးသွားပြီနောက်ပြီးတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးရဲ့အနတ္တလက္ခဏာတုတ်ချက်က အတ္တ၄မျိုးလည်းပဲထပ်ခါထပ်ခါပြောခဲ့ဒါပါအတွက်လေဆိုတော့ညာတပရိညာအတွက်ဉာဏ်ပညာနဲ့ပယ်ဖြုတ်အပ်တဲ့အာသဝတွေသူကမဉဏ်ပုံဉဏ်အထိတော့မရသေးဘူးပေါ့သတိပဋ္ဌာန်၄ပါးမပွားများခင်နာကြားမှတ်သားဆွေးနွေးဉာဏ်ထဲမှာရှင်းခြင်းပြီးတော့ ယ်ဖြုတ်ရမယ်အာသဝတရားထုတ်တဲ့နေရာမှာနှစ်ပိုင်းရှိတယ်ဆိုတော့စင်ကျင်ဉာဏ်နဲ့ဉာဏ်နဲ့စင်ကျင်ပြီးတော့ပယ်တတ်ရမှာတစ်ပိုင်းပစ္စုပန်တဲ့တဲ့ပေါ်ရပေါ်ရကိုရှုမှတ်ပြီးတော့ပယ်တတ်ရမှာတစ်ပိုင်းနှစ်ပိုင်းရှိတယ်ကျင်းကျုပ်ပေါ်လေတရားရည်နာတရားရည်စာအုပ်တွေဖတ်တရားရည်ဆွေးနွေး သင်္นานတွေတက်ပြီးတဲ့အခါကျတော့အဲ့ဒီနာထားတဲ့တရားတွေဖတ်မှတ်ထားတဲ့တရားတွေတွေကအနိစ္စဒုက္ခအနတ္တနေတမမနေသောဟာမသမိနာမိသောအတ္တတက္ကရာဒိဋ္ဌိ20စသည်အဖြစ်ကိုလိလာနာကြားထားတဲ့ဘဟုတုဒ္ဒရပြန်ပြီးဆင်ញင်သုံးသပ် ဩယုတ်တင်နံတွေပဲအနိစ္စဒုက္ခအနတ္တတွေပဲငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါရဲ့အတ္တလည်းမဟုတ်ဘူးအတ္တကောင်တက်ကောင်လိပ်ပြကောင်လေးဆိုတာမရှိဘူးယုတ်တင်နံတွေပဲရှိတယ်အဲ့ဒီလိုကိုဘဟုတုတအားလျော်သွားကိုဖတ်မှတ်ထားတာတွေကိုသင်တန်းတက်ထားတာတွေကိုနာကြထားတာတွေကိုထပ်ခါထပ်ခါထပ်ခါနှလုံးသွင်းတယ်နှလုံးသွင်းပြီးတော့ဒိဋ္ဌိကိုပယ်တာပေါ့ ဒိဋ္ဌိကိုပယ်တယ်ဆိုတာဗာဒိဋ္ဌိကိုပယ်တာပါလေအဲတက်ကာယဒိဋ္ဌိတို့အတ္တဒိဋ္ဌိတို့သူနဲ့တွဲသွားတာဘယ်လိုတွဲသွားမလဲဝိသိကိစ္စဝိသိကိစ္စ၈ပါးတို့ဝိသိကိစ္စ16ပါးတို့ဝိသိကိစ္စ16ပါးကြောင့်ထပ်ဖြစ်မယ်အယူမ6ပါးတို့အဲ့ဒါတွေကိုဘဟုတုတ္တနဲ့ပယ်နေတာသူမဲ့ညာပုံညာနဲ့မဟုတ်ဘူးအမြင့်ပြတ်မပယ်နိုင်သေးဘူး တက္ကဒိဋ္ဌိ20ဆိုရောယူနာပြီးပြီနည်းနည်းလေးပြန်ပြောပြပါမယ်ယုတ်မှာ၄ပါးဆွဲတယ်ဝေဒနာတင်ညာသင်္ခါရဝิญဉ်ခန္ဓာ၅ပါးမှာ၄ပါး၄ပါး၄ပါး၄ပါးစီဆိုတော့ပေါင်းလိုက်တော့20ရုပ်ကိုပြောမယ်ရုပ်ဟာအတ္တပဲရုပ်ရှိသောအတ္တအတ္တ၌ရုပ်ရုပ်၌အတ္တဟောရုပ်နဲ့ပတ်သက်လို့၄မျိုး ဝေဒနာနဲ့ပတ်သက်လို့၄မျိုး၊တင်ညာနဲ့ပတ်သက်လို့၄မျိုး၊သင်္ခါရနဲ့ပတ်သက်လို့၄မျိုး၊ဝိညာဉ်နဲ့ပတ်သက်လို့၄မျိုး။ဝိညာဉ်ဟာအတ္တပဲစိတ်ဟာငါပဲပေါ့။ဝိညာဉ်အတ္တပဲဝိညာဉ်ရှိသောအတ္တအတ္တ၌ဝိညာဉ်ဝိညာဉ်၌အတ္တဟောဝိညာဉ်မှာ၄မျိုးအဲ့လို၄မျိုး၄မျိုးဆိုတော့၄၅၄20တက်ကာယဒိဋ္ဌိ20တက်ကာယဒိဋ္ဌိ20အဲ့တက်ကာယဒိဋ္ဌိ20ကြောင့် တတရဥစေရာအနေခွဲသွားတဲ့မိစ္ဆာဒိဋ္ဌိ62ပါးဖြစ်တယ်အဲတော့အဲ62ပါးသောမိစ္ဆာဒိဋ္ဌိတွေအကုန်လုံးအယူမှားတွေပယ်ဖြောက်ဖို့အတွက်တက္ကာဒိဋ္ဌိကိုပယ်နိုင်မှာတက္ကာဒိဋ္ဌိကိုဘယ်လိုပယ်မလဲမြတ်စွာဘုရားရဲ့တပိတာပညာရှိသူတော်ကောင်းတွေထံမှာတရားနာမယ်တရားတွေအားထုတ်ရမယ်အရိယာဏ္ဍတနာအရိယဓမ္မိကောဝိတာ ပညာရှိသူတော်ကောင်းတွေကိုမိဘရှိကြရမယ်ပညာရှိသူတော်ကောင်းတွေရဲ့တရားမှာလိမ္မာကျွမ်းကျင်အောင်လေ့လာရလေ့လာတာနဲ့အားထုတ်တာနှစ်ပိုင်းခွဲခံတော့သူတော်ကောင်းတရားစဉ်နဲ့လုပ်ငန်းစဉ်ရောတတ်တယ်ရောသွားရင်ရတဲ့ရတိုက်တဲ့ယောဂီတွေတရားတွေလည်းကောင်းပါရဲ့လားနဲ့ဉာဏ်လည်းကောင်းပါရဲ့လားနဲ့မရဘူးဖြစ်သွားမယ်နော် တရားကောင်းတဲ့ဉာဏ်ကောင်းတဲ့ဒီဘဝမှာမဉဏ်ပုံဉဏ်ရနိုင်ပါရဲ့လားနဲ့သူယောဂီတို့ကများသောအဖြစ်ရနိုင်အဲ့ဒီနှစ်ခုရောသွားရင်မရတော့ဘာနဲ့ပါပါလိမ့်တရားစဉ်နဲ့လုပ်ငန်းစဉ်တရားစဉ်ဆိုတာများများနာရမယ်သင်္นานတက်နိုင်လည်းကောင်းတယ်တတ်နိုင်ပိဋကသုံးပုံကိုအောင်သင်နိုင်လည်းကောင်းတယ်တရားစဉ်ဆိုမဟုတ်ဆရာတော်ဖရာအဲ့လိုပဲဆရာတော်ဟောဟောရုပ်တင်နန်းနေပြီးဒီမှာနေပတ်သက်တာများများနာထားနာထားရင်ကောင်းတယ် အဲ့ဒီဘဟုတုဒတွေနဲ့ဒိဋ္ဌိကိုဖြုတ်နေတာယုတ်တိဏနေပဲအင်းအကြောင်းတွေအကျိုးတွေပဲဝိဇ္ဇာသင်္ခါရကြောင့်ဝိညာဉ်ဥဒ္ဒလာနာဖသဝေဒနာဖြစ်တယ်อืมဇာတခင်နေဖန်နေတာမဟုတ်ဘူးနတ်တွေဖန်နေတာမဟုတ်ဘူးဝိဇ္ဇာသင်္ခါရလည်းအိသဒုက္ခအနတ္တပဲဝိညာဉ်ဥဒ္ဒလာနာဖသဝေဒနာအိသဒုက္ခအနတ္တပဲအဲဒီဒုက္ခသစ္စာကိုမသိလို့ဝေဒနာကနေတဏှာကူးတယ်တဏှာကနေဥပါဒဥပါဒကနေကံအာဒါကြောင့်မလို့အနာဂတ်ကာလဇာတိသရမရဏဥပပတ္တိဘဝ အာကြရပတ်လဲနေတယ်လို့ကိုညံမိသလောက်ဆင်ញံသုံးတတ်တဲ့အခါကျတော့အတိတ်တုန်းကလည်းပဲယုံနာပဲပစ္စုပန်မှာလည်းပဲယုံနာနောက်အနာဂတ်မှာလည်းပဲယုံနာပါဟောယုံနာပဲလို့သိလိုက်တော့တခြင်းကဘာကွာသွားတိုက်ကာယဒိဋ္ဌိကွာသွားဒါကညာတပရိညာနဲ့ခွာနာနော်တရားစဉ်လို့ခေါ်တယ်ဟောစဉ်ဟောစဉ်ဒါကတော့အရှင်မြတ်ဒီပြိဿနာလေအောင် ဘဟုတုတမြောင်များစွာနဲ့ဟောပေးနေတာအဲ့ဒါကိုဆင်းနေတာတင်ကပယ်တာအမြင့်ပြတ်မပယ်နိုင်ဘူးလုပ်ငန်းစဉ်မပါသေးဘူးအဲ့ထက်မှာအဲ့ဒါဆင်းနေတာဩအတိတ်တုန်းကလည်းယုံနာမဲ့ပြစ္ဆုတ်ပံလည်းယုံနာမဲ့အနာဂတ်လည်းယုံနာမဲ့ဒါရှုမှတ်တာမပါဘူးနော်သူတော်ကောင်းဒါဆင်ကျင်တဲ့ညာကိုဘဟုတုတ္တကိုအစွမ်းကုန်ဆင်ကျင်ရအခုယုံနာနေဟာ ဟာဘာကြောင့်ရလဲအလိုလိုဖြစ်တာလားဘုရားသခင်ဖန်ဆင်းတာလားဘလို့ဖြစ်တာလဲဆိုတော့ဘာကြောင့်ဖြစ်တာလဲအကြောင်းကြောင့်ဩအကြောင်းကအဝိဇ္ဇာသင်္ခါရဝိဇ္ဇာသင်္ခါရကြောင့်ဝိညာဏဥဒ္ဒလနာဖသဝေဒနာဖြစ်တယ်ဝိညာဏဥဒ္ဒလနာဖသဝေဒနာဆိုတဲ့ခန္ဓာ၅ပါးကို မရှုနိုင်မမှတ်နိုင်လို့ဝိပဿနာ မရှုနိုင်လို့ဝေဒနာကနေဘယ်ကူတဏှာကူရဲ့ဝေဒနာပစ္စယတဏှာဟောဒနာကူသွားတယ်မရှုမမှတ်နိုင်လို့ ဆင်ញင်မှုလည်းမရှိဘူးရှုမှတ်မှုလည်းမရှိဘူးနှစ်ခုနော်သတော်ကောင်းဆင်ញင်လည်းတက်တာတယ်မိစ္ဆာဒုက္ခအနတ္တပဲဆင်ញင်တက်တာတယ်ဒါပေမဲ့ကြကြနနဝိပဿနာဉာဏ်မဖြစ်သေးဘူးဝိပဿနာဉာဏ်အတွက်အထောက်အပံ့တော့ဖြစ်တယ်ရှုမှတ်ရင်ပိုကောင်းတယ်မချမ်းသာရင်ချမ်းသာတယ်ဆင်းရဲရင်ဆင်းရဲတယ်အဲ့လိုရှုမှတ်တယ်အဲ့လိုဆိုရင်ဝေဒနာပစ္စယတဏှာမသွားတော့ဘူးရှုမှတ်လို့ရှင်ဝေဒနာပစ္စယပညာမိစ္ဆာဒုက္ခအနတ္တကိုသိတဲ့ပညာဖြစ်သွားတယ် မရှိမမှတ်နိုင်တဲ့အခါကျတော့ဝေဒနာပစ္စယတဏ္ဏတဏ္ဏပစ္စယဥပါဒာယဥပါဒနာပစ္စယကာမဘောဟောအကြောင်းတွေပြည့်သွားပြီအနာဂတ်အတွက်အကြောင်းတွေပြည့်သွားပြီကံဖြစ်သွားပြီကံဖြစ်သွားပြီဆိုရင်လာရင်ဇာတိတာတော့ဟုတ်တယ်မလားကာမဘောပစ္စယဩဇာတိဆိုတော့အကြောင်းကျိုးတွေဆက်မသွားဘူးလားတော်အောင်ဆက်သွားပါတယ်ဘုရားတခင်တို့မြမကြီးတို့ဖန်ဆင်းတာဟုတ်ရဲ့လားဟုတ်ပါဘူးဗျာအကြောင်းကြောင့် ကျောင်းထဲမှာလည်းပဲယုံနာမယ်ကျိုးထဲမှာလည်းပဲယုံနာအကျောင်းပေါ်မှာဉာဏ်ရှင်းလို့ရှိရင်ဝိသိကိစ္စသိတယ်ဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာကံကြောင့်ဖြစ်တာဒါလို့မလားတော်အခုခန္ဓာ၅ပါးကြီးကဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာလေနောင်လာမဲ့ခန္ဓာကကံကြောင့်ဖြစ်တာပရိစ္ဆေသမုပ္ပါသဝိုင်းရပြောရင်ဟုတ်လားအဲ့တော့အကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းကရုပ်တည်နံကြီးပဲ ဘုရားသခင်ဖန်ဆင်းတာမဟုတ်ဘူးဗြဟ္မာကြီးဖန်ဆင်းတာမဟုတ်ဘူးအလိုလိုဖြစ်တာမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းလဲယုံနာမယ်အကျိုးလဲယုံနာမယ်ဒီအကြောင်းပေါ်မှာဉာဏ်ရှင်းတဲ့အတွက်ဒုလို့ဒုလို့ဒုလို့ဒုလို့ဘာကြောင့်ဖြစ်တယ်လဲဘာကြောင့်ဖြစ်တယ်လဲဒုလို့ဒုလို့လာပါဦးမလားလာပါဘူးအဲဒုလို့ဒုလို့သိတယ်ဆိုတာဝိသိကိစ္စသိတာတည်င်ကသိတာပေါ့မညံဘုံညာတော့မရသေးဘူးเนาะဝိသိကိစ္စတည်င်ကသိသွားတယ်ကဲအကျိုးကိုကြည့်အောင် လာမယ့်အကျိုးကဘာတွေလဲခန္ဓာ၅ပါးဆိုတော့ဘာနဲ့ပါဟောအကျိုးပေါ်မှာဉာဏ်ရှင်းတော့တက္ကာယဒိဋ္ဌိသေးတယ်တထင်ကသေးတာပေါ့ဟုတ်လားအကြောင်းပေါ်မှာဉာဏ်ရှင်းတော့ဝိသိကိစ္စသေးတယ်ဒါတရားနာတော့အဖြစ်တော်တော်ဘိဓမာတွေလေ့လာတော့ဩဒီအကြောင်းကိုဒီအကြောင်းကြောင့်ဒီအကျိုးဖြစ်တာကိုဝိညာဏဥဒ္ဒလနာဖန္တာဝေဒနာဒါလိုပြောလေရတယ်ဒါသုတ်တန်နိဗိဓမာနိနဲ့ပြောတဲ့အခါကျတော့ရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါး အော်ခန္ဓာ၅ပါးယုံခန္ဓာပါကိုဟောယောက်ျားလည်းမပါဘူးမိန်းမလည်းမပါဘူးပုဂ္ဂိုလ်တ attva လူနာပြမမပါဘူးဟေခန္ဓာ၅ပါးယုံခန္ဓာပါလို့အကျိုးပေါ်မှာဉာဏ်ရှင်းတော့တက္ကာယဒိဋ္ဌိတည်ငါသိတယ်တက္ကာယဆိုတာခန္ဓာ၅ပါးဒိဋ္ဌိဆိုတာအဲ့ဒီခန္ဓာ၅ပါးကိုငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ထင်တာအဲ့ဒါဒိဋ္ဌိတက္ကာယနဲ့ဒိဋ္ဌိနဲ့ပေါင်းတက္ကာယဒိဋ္ဌိဒါပြီးတော့ သင်္นานဆင်းသွားတဲ့အခါမေးလိမ့်မယ်နော်သူများမင်းတို့ဒိဋ္ဌိပြုတ်ခဲ့ရဲ့လားဆိုအဲ့တော့ဖောင်းပိန်မဲ့လုပ်ခဲ့တာပဲကွာအဲ့လိုမလုပ်နဲ့ရောရောရှင်းပြအောင်ဟုတ်လားမင်းတို့ဆရာတွေဘာတွေပြောလိုက်လဲကွာမင်းတို့ဒိဋ္ဌိမသိဘဲနဲ့လုပ်နေမင်းတို့ဘာဖြစ်မှဘာမှမဖြစ်ဘူးလို့လုပ်လိုက်မနော်ဒီမှာဒိဋ္ဌိချုပ်ပေးနေတယ်နော်သတော်အောင်လို့အကြောင်းကဘာနဲ့ပါအဝိဇ္ဇာနဲ့အကျိုးကြတော့ ခန္ဓာ၅ပါးဝိညာဉ်ဝိညာဉ်အဝိဇ္ဇသင်္ခါရထဲမှာလည်းပဲယောက်ျားမိန်းမပုဂ္ဂိုလ်တ attva ပါရဲ့လားပါပါဘူးဗျာအကျိုးဝိညာဏဥဒ္ဒလနာဖန္တဝေဒနာမှာလည်းယောက်ျားမိန်းမပုဂ္ဂိုလ်တ attva ပါရဲ့လားပါပါဘူးဗျာဟောဓမ္မယုတ်ဉာဏ်နေပဲလို့သိလိုက်တော့ပါရှင်းသွားတဏှာတွေရှင်းသွားအကြောင်းပေါ်မှဉာဏ်ရှင်းတော့ အကျိုးပေါ်မှာဉာဏ်ရှင်းတော့ဒါလေးတော့နည်းနည်းမှတ်သွားပါသတော်ဟုတ်လားသတော်တို့ရှင်နီးမန်နီးသွားပြောပေနဲ့ကြိုက်ချင်မှကြိုက်တာများတော့အဖြစ်ဒါပင်မနာဘူးဟုတ်တယ်မလားပင်နဲ့ပင်မနဲ့အချိန်နဲ့ယူရတယ်ဆိုတော့ဒီရှင်နီးမန်နီးတိတ်နားထောင်နေမှာမဟုတ်ဘူးမင်းတို့ဒိဋ္ဌိဘယ်လိုဖြုတ်တယ်လဲဝိသိကိစ္စဘယ်လိုဖြုတ်တယ်လဲမင်းတို့အဲ့ဒါစစ်ဆေးလိုက်မယ်နော်သတော်အင်တာဗျူးဆိုတော့မှအလုပ်တွေလုပ်တယ်မလားစစ်ဆေးတယ် မင်းတို့အယောဂီတွေကိုစစ်ဆေးနေမယ်ဒီမင်းတို့ဗျာမင်းတို့ဝိသိကိစ္စဘယ်လိုဖြုတ်တယ်လဲဆိုတော့အဲ့ဒါရောင်းတော့မောင်းတော့လို့လုပ်နေတယ်ဟာတက္ကရာဒီဘယ်လိုဖြုတ်တယ်လဲဆိုတော့ဘာမှလည်းမသိပါဘူးတို့ထိုင်တော့ထိုင်နားကျင်လာတာပါပဲအဲ့လိုပဲပြောမှလားရောယူဘယ်လိုပြောမလဲလားခင်အေးဒီလိုစကြလည်းလုပ်ပါအောင် ကိုရတောင်မှသွားပြီးဒိဋ္ဌိဝိသိကိစ္စတောင်မှပဲအသိဉာဏ်နဲ့မပြုတ်တတ်ဘူးဆိုရင်တော့သိရောဟုတ်တယ်မလားอืมအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းမှလည်းပဲယုံနာပဲအကျိုးမှလည်းပဲယုံနာပဲအဲ့ဒီအကြောင်းပေါ်ဉာဏ်ရှင်းရင်အေးဝိသိကိစ္စတို့လို့တော့ဝိသိကိစ္စတဲ့တော့ဝိသိကိစ္စဘာတွေလဲဟိုကမေးလေဦးမယ်အဲ့ဒါစာကလေးနဲ့ဖတ်ပြလိုက် အဘိဓမ္မာနည်းအားဖြင့်၈ပါးသုတ်တန်နည်းအားဖြင့်16ပါးနည်းနည်းလေးတော့လှုပ်သွားပေါ်ရောကြီးပါအလွတ်မရတော့မှရေးသွားပေါ်တော့မှတို့လည်းတော့မှအလွတ်မရတော့ရေးလာတယ်အဲဒါဘုရားဘောမှာယုံမာခြင်းတရားဘောမှာယုံမာခြင်းသံဃာဘောမှာယုံမာခြင်းသိက္ခာသုံးပါးဘော၌ယုံမာခြင်း၄ချက်၄ချက်ပြောပါဘုရား နောက်လေးရက်သွားမယ်ဒါကတန္တရာအရှိစွန်းနဲ့ယုံမာခြင်းတန္တရာအနောက်စွန်းနဲ့ယုံမာခြင်းတန္တရာရှေ့စွန်းနောက်စွန်းနဲ့ယုံမာခြင်းပရိစ္ဆသမုပ္ပါပေါ်နဲ့ယုံမာခြင်းပြောကြည့်ပါဦးတန္တရာရှေ့စွန်းနဲ့ယုံမာခြင်းတန္တရာနောက်စွန်းနဲ့ယုံမာခြင်းတန္တရာရှေ့စွန်းနောက်စွန်းနဲ့ယုံမာခြင်းပရိစ္ဆသမုပ္ပါပေါ်နဲ့ယုံမာခြင်းအဲရှေ့ချက်သလုံးကိုဘာလို့ခေါ်လဲဝိဇိကိစ္စဒုလောဒုလောတန်တရာဝိဇိကိစ္စဆိုတာဒုလောဒုလောတန်တရာ ဝိသိကိစ္စဟာဉာဏ်ရောင်ဆောင်တတ်တယ်သတိထားဖို့နော်ဆိုတော့ဝိသိကိစ္စဘာရောင်ဆောင်တတ်လဲဉာဏ်ရောင်ဆောင်တတ်ပါတဏှာကမေတ္တာရောင်ဆောင်တတ်တယ်တောကကကရုဏာရောင်ဆောင်တတ်တယ်ဂေယတိတတောမနတတဏှာပါပဲသူလည်းပဲသူကမုရိတာရောင်ဆောင်တတ်တယ်သူကမောဟကဥပ္ပခါရောင်ဆောင်တတ်တယ်ဆောင်တတ်တဲ့သဘောလေးတွေပေါ့ဟုတ်လားအဲယောဂီတို့တရားစဉ်ဟာလည်းပဲ တကယ်တရားရနေတဲ့ပုံစံဆောင်တတ်တယ်သတိထားဖို့ပြောတာနော်တရားစင်တော်ယောဂီတို့စာရိဖတ်ထားတယ်သင်္นานနေတက်ထားတယ်သင်ညိုတွေမှုန့်နေပြီဆိုတော့အများကြီးရထားတော့ကိုကိုယ်တိုင်တကယ်ပဲရထားတယ်လို့ထင်ရကိုကိုယ်တိုင်ရတာမဟုတ်ဘူးစာရိကြက်ထားတာမလားအဲဒါလည်းကြက်ထားကိုကိုယ်တိုင်ပဲယုံနံနေကိုယ်နေပြီးကြောင်းကျိုးတွေသိနေပြီอืมဖြစ်ချင်းပြက်ချင်းတွေမြင်နေပြီဆရာတော်ကြီးတွေကဟောပြလို့ဖြစ်ပြီးပြက်သွားတာပဲဆိုတော့ကိုယ်ကြားရတာဟုတ် အဲ့ဒါကြားတာပဲရှိတယ်ကိုရသေးတာမဟုတ်ဘူးနော်အဲအဲ့တော့ယူမားတဲ့ပုံကိုယ်တွေကငြိမ်းတဲ့နေရာလေးပို့ထားလိုက်စိတ်ကလေးငြိမ်းနေပြီးတာပဲဆိုအဲ့ဒါကိုတကယ်ငြိမ်းနေတယ်ထင်တတ်တယ်အဲ့ဒါမောဟတွေကနေရောင်ဆောင်တတ်တယ်နော်သူတော်သူဟာနဲ့သူကက်ကက်ကက်ကက်ပြီးရောင်ဆောင်တတ်တယ်သတိထားဖို့ယောဂီတို့ကိုအပြစ်ပြောနာမဟုတ်ဘူးယောဂီတို့တရားလူတရားနဲ့တွေရတယ်ကျွန်တော်ပြောတာဟုတ်လားအခုအဓိကပြောတာတရားစင်တဲ့လုပ်ငန်းစဉ် မရောစီဖို့တရားစဉ်ကိုတရားစဉ်မှန်သိလုပ်ငန်းစဉ်ကိုလုပ်ငန်းစဉ်မှန်သိညာတပရိညာနဲ့တိရဏပရိညာမရောစီနဲ့ညာတပရိညာက အသိနဲ့ပယ်တာအခုဟောနေတာအသိနဲ့ပယ်နေတာရုပ်လိုကုဏ္ဏတော်ဆန္ဒနာရီခွဲကနေတစ်ချက်ခွဲထိုင်နေလေအဲ့ဒါလုပ်ငန်းနဲ့ပယ်တာရှုမှတ်မှုနဲ့ပယ်နေတာယောဂီတို့ပြန်မပြောတတ်ပေနဲ့ယောဂီတို့ရှုမှတ်တိုင်းရှုမှတ်တိုင်းတစ်ချက်မှတစ်ချက်ပယ်ပြီးသားပဲ။ ရောက်ရရှိမှတော့သတိဝိရိယတွေပါဘူးလားဗျာမှန်ပါတယ်ဗျာအေးအဲ့သတိဝိရိယတွေကပဲနေတာပဲသတိပိုင်နောက်ကပညာပါတာပဲအနေချင်းသတိပညာသတိပညာနဲ့ပဲနေတာရှုမှတ်တိုင်းရှုမှတ်တိုင်းတစ်ချက်မှတစ်ချက်ဒိဋ္ဌိကွာတစ်ချက်မှတစ်ချက်ဒိဋ္ဌိကွာတို့ဟိုတောင်မိုးကြီးကိုပေါတူးနဲ့တူးစီလို့ပေါ့ပေါတူးနဲ့တစ်ချက်တူးလိုက်ရင်တစ်ချက်မြေကြီးတွေပဲ့မသွားဘူးလားပဲ့ပါပါအဲတစ်ချက်တူးလိုက်တစ်ချက်ပဲ့သွားလိုက်တစ်ချက်တူးလိုက်တစ်ချက်ပဲ့သွားနောက်များများတူးတော့တောင်မိုးကြီးပြိုသွားတာပေါ့ ဟုတ်တယ်မလားအဲ့ဒီလိုပဲယောဂီတို့ဒီကိလေသာအဆိုင်ခဲကြီးကိုဖြိုးနေတာပြောအောင်ကိလေသာတွေတစ်ချက်မှတစ်ချက်ရော့တစ်ချက်မှတစ်ချက်ရော့တစ်ချက်မှတစ်ချက်ရော့ဒါမင်းလည်းလို့ချက်ချင်းကြီးတမ်းပြီးမညံပုံညာတော့မရသေးဘူးကိုကအားမှမများသေးတာဟုတ်တယ်မလားမှတ်တိုင်းမှတ်တိုင်းမှတ်တိုင်းဟာအပယ်လေးပါးနဲ့ဝေးသွားတယ်နိဗ္ဗာန်နဲ့နီးသွားတယ်နိဗ္ဗာန်မရောက်သေးတာထားဒုက္ကတိကိုကျိန်းနေသွားတာမှတ်တိုင်းမှတ်တိုင်းမှတ်တိုင်းမှတ်တိုင်းမှတ်တိုင်း အခုပြောနေတာကညာတပရိညာတရားစဉ်ယောဂီတို့ရှုမှတ်ပွားများတာကလုပ်ငန်းစဉ်ပရိညာနဲ့ပြောတော့တိရဏပရိညာအဲ့ဒါကိုဖွဲ့တာသိရမယ်အဲ့ဒါဒါတရားစဉ်ဒါလုပ်ငန်းစဉ်ဒါဆင်းရင်တာဒါကရှုမှတ်တာနှစ်ခုရှင်းရှင်းလင်းလင်းကွဲကြတယ်မကွဲလို့ရှင်ကိုယ်ဆင်ញင်းနေရောတရားထိုင်ပြီးလျှောက်စဉ်တရားတွေနာဟန်ဆရာတော်ကြီးတွေဟောထားတဲ့တရားအမှန်ပဲဆရာတော်ကြီးတွေ ကိုယ်တိုင်ရလို့ဟောထားတဲ့တရားတွေအမှန်တွေပဲဒါပေမဲ့ကိုယ်ကရှောက်ဆင်းနေတော့ကိုယ်ပဲရနေသလိုလိုတရားတွေပဲကိုယ်ပဲတော်တော်ကြီးအမြင့်အဆင့်မြင့်သွားသလိုလိုတကယ်တကယ်တော့အဲ့ဒါဆင်ញင်းနေတာမလားတော်မှန်ပါဘူးအဲတကယ်ရသေးတာမဟုတ်ဘူးဆင်ញင်းတာကိုဆင်ញင်းမှန်းသိရင်ပေါ်ရပေါ်ရရှုမှတ်တဲ့အလုပ်ကိုတစ်ခါဆက်လုပ်ရဒီလိုလောက်ကပြောင်းရမှာနော်တော်မှန်ပါဆင်ញင်းတဲ့အခါမှာဆင်ញင်းရှုမှတ်တဲ့အခါမှာရှုမှတ်လို့လုပ်ရတယ် အဲ့တော့အကြောင်းကျိုးတွေယောဂီတို့တရားနာတဲ့အခါကျတော့ဩဝိဇ္ဇာသင်္ခါရကြောင့်ခန္ဓာ၅ပါးဖြစ်တယ်အဲ့ဒီခန္ဓာ၅ပါးဝိခါထပ်ပြီးတော့တရားလည်းမနာဘူးမရှိလည်းမရှိမမှတ်ဘူးဆိုရင်ဝေဒနာကနေပဲကူးပါလေဩတဏပြန်ကူးပြန်ပြီဝေဒနာပစ္စယတဏဆိုတာဝေဒနာပစ္စယတဏဝေဒနာနဲ့တဏကြားမှာတစ်ခုရှိတယ်ဝေဒနာပစ္စယဖြစ်တိုင်းတဏမဖြစ်ဘူး ဘုရားယဟန္တာတွေလည်းဝေဒနာရှိတာပဲခန္ဓာရှိတာ哦ဝေဒနာမရှိဘူးလားဗျာရှိပါပါဗျာဒါပဲနဲ့တဏှာကူးရလားမကူပါဘူးဗျာအဲမကူဘူးတို့သူငါတွေပုရုဇဉ်တွေကဝေဒနာဖြစ်ရင်များသောဖြင့်တဏှာကူးတယ်ဂျားထဲမှာအဝိဇ္ဇာရှိတယ်ဆိုတော့ပုရုဇဉ်တွေကမိလျော်ပေါ်ဆတာများတယ်မြင်လည်းပဲမရှိမမှဘူးကြားနံစားအကုန်ဘာမှမမှတ်ဘူးမေမေရောရောပေါ်ပေါ်ဆဆနဲ့ပဲ မေရောဘောဆာသနဲ့မိတာနဲ့အဝိဇ္ဇာတို့ဒိဋ္ဌိတို့ဝင်တာပဲတဏှာအကြီးကျယ်မဖြစ်ကြတော့မှအဲ့ဒီဒိဋ္ဌိကတဖြည်းဖြည်းနောက်ကျတော့တဏှာကိုလည်းအားပေးတယ်ဒေါသကိုလည်းအားပေးတယ်မောဟကိုလည်းအားပေးတယ်ဒါကြောင့်မလို့မေလျောပေါ်ဆတဲ့လူတွေဟာဝေဒနာပစ္စယတဏှာအဲ့ဒီဝေဒနာလဲနာမကျင်မဝေဒနာမဟုတ်ဘူးနော်တော်ဝေဒနာ၃မျိုးရှိတယ်အခုတော့ကောင်းအောင်ချမ်းသာထိုင်နေရင်ဒါဒုက္ခဝေဒနာပေါ့ ယောဂီတို့တရားထိုင်တော့နားကျင်နေတော့ဒုက္ခဝေဒနာမြင်တာကြားတာတွေကဥပ္ပခဝေဒနာပါတယ်တော့တခုခုမြင်လိုက်တယ်ကြားလိုက်တယ်ချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်ဘူးလေမြင်ုံတက်တက်ကြားအောင်တက်တက်ပဲအဲ့မှာဥပ္ပခဝေဒနာပါတယ်နာမကျင်မဝေဒနာမဟုတ်ဘူးချမ်းသာနေတာလည်းဝေဒနာပဲဘာမှခံစားမှုမရှိဘူးထင်ထင်ရှားရှားမရှိဘူးဒါပေမဲ့ဥပ္ပခဝေဒနာရှိတယ်ဟဟလားအဲ့ဒီဝေဒနာ၃မျိုးဟာတစ်ခုမဟုတ်တစ်ခုဖြစ်နေ မရှိမမတ်တိုင်းမရှိမမတ်တိုင်းဟိုဘက်ကိုတဏ္ဍာတဏှာလို့အဓိကတဏှာပြောတာပေါ့လေအဝိဇ္ဇာလည်းဖြစ်တဲ့အခါဖြစ်တဲ့ဒိဋ္ဌိဖြစ်တဲ့အခါဖြစ်တဲ့မာနဖြစ်တဲ့အိတ်တာမစ္စရိယတလို့ဖြစ်တာပေါ့ဝေဒနာပစ္စယတဏှာဝေဒနာပစ္စယဒေါသဝေဒနာပစ္စယမောဟအဲ့ဒါဘာလဲမရှိမမှတ်လို့မရှိမမှတ်တာကအကြောင်းလောဘဒေါသမောဟဖြစ်တာကယုမရှိမမှတ်ဘူးဆိုတော့ပမာဒမိလျော့တာပေါ့ မိတ်လျော့ပေါ်စားတာတတိတွေမုဋ္ဌတတိလို့ခေါ်တယ်မုဋ္ဌတတိဆိုတာတတိလွတ်တာတတိလွတ်သွားတာကမ္မထမ်းလွတ်သွားတာတတိလွတ်သွားတာတတိလွတ်တယ်လို့ပြောလိုက်ရင်ခုနမက်ကင်ရှင်ပါအကုန်လွတ်သွားတာပေါ့အဲ့တတိလွတ်သွားတာကအကြောင်းလောဘဒေါသမောဟဖြစ်တာကအကျိုးကြောင်းမကောင်းတော့ကျိုးမကောင်းအဲ့ဒီမှာနတ်တွေဖန်ဆင်းတာပြမတွေဖန်ဆင်းတာပါရဲ့လားမပါဘူး ဩတတိလွတ်လို့လောဘဒေါသမောဟဖြစ်တာကိုလို့ဉာဏ်ရှင်းမသွားဘူးလားရှင်းပါဘူးအကြောင်းပေါ်မှာဉာဏ်ရှင်းတော့ဝိသိကိစ္စတွေရဲ့ငါတို့ဘာလို့လောဘဒေါသတွေဘာလို့ဖြစ်ပါလိမ့်မလဲဘာကြောင့်လဲอืมဂျိုအိတ်ဂျိုစားတွေကမကောင်းလို့လားတွေးရလိုပါအောင်မလားတော့ဟာဘာဖြစ်လို့ဖြစ်သွားပါလဲတတိလွတ်လို့တတိလွတ်လို့ဟုတ်တယ်မလားအဲ့လိုရှုမှတ်ပွားများတဲ့တတိလွတ်သွားတာနဲ့လောဘဒေါသအ ਨੇ ချင်းတော့ဖြစ်ဘူးလားဖြစ်ပါဘူး တတိလွတ်တာနဲ့ဖြစ်တာပဲဝဏ္ဏပြန်ဆိုလွတ်ဖို့များပြီလားနည်းနည်းလွတ်တာနဲ့နည်းနည်းဖြစ်တာပဲများများလွတ်ရင် များများဖြစ်တယ်တတိလွတ်တာကအကြောင်းလောဘဒေါသမောဟဖြစ်တာကအကျိုးအဲတော့ဩအကြောင်းထဲမှာလည်းငါသူယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါမပါဘူးအကျိုးထဲမှာလည်းပဲရုပ်တင်နေနေမပါဘူးပေါ့ပါပါပါပါပါပါတော်တော်စဉ်းစားနေရတယ်ကြောင့် မင်းတို့သင်ရတဲ့ titration တော့မခက်ပါဘူးကွာကဲကျောင်းထဲမှာလည်းပဲယုတ်တိဏ္ဍနေပဲအကျိုးထဲမှာလည်းပဲယုတ်တိဏ္ဍနေပါဗျာဟောယုတ်တိဏ္ဍနေပဲလို့သိလိုက်တော့ငါတယောက်ျားမင်းမပါသေးရဲ့မပါဘူးဗျာမပါဘူးဆိုတော့တက္ကာရီတရင်ကပြုတ်မသွားဘူးလားပြုတ်ပါပါဗျာတက္ကာရီနဲ့တွဲနေတာဘာသူပါလိမ့်ဝိသိကိစ္စအဲ့တော့အကျောင်းပေါ်မှာဉာဏ်ရှင်းတော့အကျိုးပေါ်မှာဉာဏ်ရှင်းတော့ အဲ့ဒီယုတ်တင်နံတွေဟာဟိုတရားစင်ပြောနာနော်တတော်ဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်။အော်ယုတ်တင်နံတလက်ကြီးဖြစ်ဖြစ်နေတာပဲ။တန်ကဆက်ပြီးတော့ဖြစ်ဖြစ်နေ။အဟောင်းပြက်အသစ်ဆက်အဟောင်းပြက်အသစ်ဆက်ဒီလိုမလားတတော်မှန်ပါဗျာ။ပြက်ပြက်ပြက်ပြက်သွားတယ်မမြဲဘူးဟေးလို့ညာနဲ့ဆင်ញင်ပြီးသိလိုက်ရင်ဗာဒိဋ္ဌိညာတည်ငါဆင်မဲ့ထင်တယ်။တတတဒိဋ္ဌိဆင်တယ်။တတဆိုတာမြဲတဲ့ခိုင်နေယူတာမလားတတော်မှန်ပါဗျာ။ သူတော်ကောင်းတို့ကိုမေးမဲ့ဆမ်းမဲ့လူတွေတွေ့ရင်ဖြေတတ်အောင်လို့ပြောနေရတာရောပြီဟုတ်လားမင်းဝိပဿနာကိုယ့်ရဲ့သင်္นานတက်လာတဲ့တတ္တရဒိဋ္ဌိဘယ်လိုစင်တယ်လဲဆိုတော့ဟောင်းနဲ့ပိန်နဲ့မလုံးနဲ့တော့သေချာလဲနားထောင်မအောင်အော်ညံလေးနဲ့ပဲတခါတည်းညံလေးနဲ့ပဲအတိလေးနဲ့ပဲရှင်းလိုက်တာပေါ့ကွာအဲ့လိုလဲရောမချနိုင်ဘူးမရဘူးနော်အဲ့ဒါလက်မခံဘူးအဲ့ဒါဘယ်သူမှလက်မခံဘူးအဲ့ဒါတတ္တရဆိုတာအပြက်ကိုမြင်မှတတ္တရစင်တယ် အဖြစ်ပုံမြင်တော့ဟုတ်ရှိတာဆင်းတယ်ဒါကတရားစဉ်သေချာကိုကိုတိုင်းလောက်ရသေးတာမဟုတ်ကိုကိုတိုင်းလောက်မှဒါတကယ်ဆင်တာနော်တော်တရားနာထားရင်တော့ဒါတော့ကတော့ပြောလို့ရတယ်ယောဂီတို့ကျေးဇူးတော်ရှင်မဟုတ်ဘူးဆရာတော်ဘုရားကြီးတရားတွေထက်ခက်ခက်နာထားရင်ဒါလေးအသာလေးပြောလို့ရတယ်ဘာမှမခက်ဘူးဒါကိုခက်ခဲအောင်မင်းနေခက်ခဲတာကမင်းကွန်းဆရာတော်ဘုရားကြီးတို့လိုတုတ်တန်ကြီးတွေပါဠိတော်ကြီးတွေဟောတာခက်တာဘုရားတို့ပြောတာဘာမှမခက်ဘူးကူးကောက်ကြည့်ကူးရတယ်

ဩအတိတ်တုန်းကလည်းယုံနာနာမသင်္ခါရတရားတွေပဲပြစ္ဆုတ်ပံမှာလည်းယုံနာနာမသင်္ခါရတရားတွေပဲနောက်လာမယ့်အနာဂတ်မှာဘာဖြစ်အောင်မှာကဲနည်းနည်းလေးစဉ်းစားကြည့်တယ်အဲ့ဒါဆိုရင်တို့ကြည့်တယ်ယုတ်တိနန္ဒီကြီးပဲဆိုဘာဘုံများတကယ်ကပယ်တတ်နိုင်ဟုတ်ပြီနောက်တစ်ခုဝိသိကိစ္စဘောရောဝိသိကိစ္စ16ပါမှန်းမိသေးလားကဲနည်းနည်းလေးပြောကြည့်ပါဦး၅ချက်လောက် အဲမင်းတို့ဇာမုတ်ဘွဲဖြေတဲ့အခါမှာမေခွန်းကိုတတိချာချာမကြည့်ပဲနဲ့ရမ်းဖြေတဲ့ကျောင်းသားလိုဖြစ်ရမ်းမေးတာ16ချက်ကိုမေးတာမလားမှန်ပါဗျာမင်းတို့ဖြေတာ7ချက်ဟာဘွဲဖြေတာတိတ်ကြောင်း၅ချက်အဲတိတ်ကြောင်း၅ပါးဒါက၅ပါးအဲပစ္စုပန်ပစ္စုပန်၆ပါးကဲဒါပါအောင်ကပစ္စုပန်၅ပါးကိုပစ္စုပန်၆ပါးကိုပြောကြည့်ပါဦး စိတ်ကမရဘူးမရဘူးဆိုတာငါသိတယ်ငါဟုတ်သလားငါမဟုတ်ဘူးလားငါဘယ်လိုဖြစ်တယ်လဲအဲဟင်းဟင်းအေးဟုတ်တယ်ဟုတ်တယ်အဲ့ဒါအဲ့တော့အတိတ်ဆိုလို့ရှိရင်ငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားအတိတ်ငါဘာပြောမှာဟုတ်လား ဘယ်သူဖြစ်ခဲ့တယ်လဲဘယ်လိုချင်းရံနဲ့ဖြစ်ခဲ့တယ်လဲဘယ်သူဖြစ်ပြီးဘယ်သူဖြစ်ခဲ့တယ်လဲအဲ့ဒါငါတွေပဲမလားသူတော်မှန်ပါဗျာယုံနံပါရဲ့လားမှန်ပါဗျာအဲအခုတော့မှအခုကသူတော်ကောင်းတို့ပြောလိုက်တယ်အတိတ်တုန်းကလည်းယုံနံပဲပြစ္ဆုတ်ပံလည်းယုံနံပဲပရိစ္ဆသမုပ္ပါကိုဆင်ញင်ကြည့်တာလေသူတော်နောင်လာမဲ့အနာဂတ်မှာလည်းပဲယုံနံပဲဆိုတော့အတိတ်၅ချက်တို့အနာဂတ်၅ချက်တို့ပြစ္ဆုတ်ပံ၆ချက်တို့ဖြစ်เสียလိုပါဦးမှာလိုပါပါဘာလို့လဲဆိုတော့အတိတ်တုန်းကလည်းတို့ဘာတွေဖြစ်ခဲ့ယုံနံနဲ့ဖြစ်ခဲ့ပါ ကဲနောင်လာမဲ့အနာကလည်းဘာဖြစ်အောင်မှာအခုလည်းဘာတွေဖြစ်နေဒိဋ္ဌိဖြုတ်နာနော်သူတော်အောင်ဒိဋ္ဌိထုတ်တော့ဘလူရောပါသွားတယ်ဒိဋ္ဌိကိစ္စရောပါသွားဘုဒ္ဓဘာပရိညာကိုပြောနာအဲလုပ်ငန်းစဉ်နဲ့တရားစဉ်ဘာကိုပြောတာတရားစဉ်တရားစဉ်တရားစဉ်တရားစဉ်ညာတပရိညာ မြန်မာလိုပြောတော့အသိနဲ့ဒိဋ္ဌိဖြုတ်နေတာအသိနဲ့ဝိသိကိစ္စဖြုတ်နေတာဒါကရှုမှတ်တာမပါသေးဘူးယောဂီတို့ကြိုပြီးတော့အစောကြီးတွေကဒါတွေဖြုတ်ထားဩအတိတ်တုန်းကယုံနာမယ်ခုလည်းယုံနာမယ်နောင်လည်းယုံနာဖြစ်မှာပဲတို့တို့တရားထုတ်တဲ့အခါမှာဟိုအမြင်ဒီအမြင်မြင်တတ်တယ်။အကောင်မလုံးတွေမြင်တတ်တယ်၊နတ်တွေမြင်တတ်တယ်၊နတ်သမီးတွေမြင်တတ်တယ်။အဲ့လိုမြင်လာတဲ့အခါမှာကိုကဘာမှအံ့ဩပြီးအထင်ကြီးပြီးလိုက်เสียမလိုဘူး ဝိပဿနာတရားတွေလာထားတော့လေအကုန်လုံးဒါတရားရုပ်တည်နေနေပဲမလားမှန်ပါဗျာဟောမြင်လည်းဘယ်လိုမှတ်မလဲမြင်လည်းမှန်ပါအကြားရင်လည်းဘယ်လိုမှတ်မလဲမှန်ပါဗျာအဲ့လိုမှတ်လိုက်တော့မဆွဲလန်းတော့ဘူးပေါ့ရောရောအဲ့လိုမှမဟုတ်ဘဲနဲ့ဘယ်သူလဲအဲကိုကလည်းစကားပြောတယ်မင်းနဲ့ခုနှစ်ဘွားလောက်တုန်းကသမျိုးတော်ခဲ့တယ်ဘာညာဆိုအဲ့ဒါငါးရောင်နဲ့တဖြည်းစိတ္တဝေဒနာတွေဖြစ်နိုင်ဘူးလားအဲအဲ့လိုမဖြစ်ရအောင်လို့အကုန်မှတ်ပြအကုန်မှတ်ပြလို့ပြောတာဟုတ်လား ဟိုအိမ်မက်မက်တလူလိုဘာလို့လဲဖြစ်တတ်သေးတယ်မဟုတ်ဘူးယောဂီတို့အဲ့ဒါစိတ်ကတွေးဝေးနေတဲ့ခါအမျိုးမျိုးဖြစ်တတ်တယ်ဘယ်လိုပဲဖြစ်ဖြစ်အိမ်မက်မက်တလူဖြစ်စိတ်ကူးတို့ဖြစ်ဖြစ်ပေါ်လာရင်ဘာလို့ပြရမလဲအရေးကြီးတယ်နော်တော်တော်လို့စိတ်အလုပ်ဟာအမတန်အရေးကြီးတယ်စိတ်ကိုလွတ်ထားပြရင်လည်းပဲကာမတုခန္တိကံယောဂဖြစ်ကုန်စိတ်ကိုလွတ်ထားတယ်ဆိုတာသာသာယာခံစားတာပေါ့ဘာတွေလဲညာတွေလဲဘာလဲဟိုဇံဝင်စားသလိုဟိုဘယ်တော့မှဘာဖြစ်ခဲ့တယ်လဲဘာညာဆိုရင်မှားတတ်တယ်နော်တော်တော် ကိုယ်စိတ်ကိုတာယာနဲ့ပဲလွတ်ထားတယ်ဟာဒီစိတ်ကြောင့်ဒုက္ခရတော့ကွာဒီကောင်နှိမ်နေမယ်ဆိုပြီးတော့စိတ်ကိုအတင်းဖိနှိပ်ပြန်ရင်လည်းပဲမှားတတ်တယ်ပြတော့စိတ်ကိုအလိုလိုက်ရင်လည်းပဲကာမဒုက္ခဏိကနိယောဂပဲသွားတယ်။တာယာပြီးတော့မှိတ်ပြီးတော့စိတ်ကိုအလိုလိုက်တယ်ဆိုတာတောင်းတောင်းမှတ်မှတ်ဘူးဒါလေးမှိတ်အဲ့ဒါအလိုလိုက်တာအဲ့ဒါအဲ့ဒါစိတ်ကိုအလိုမလိုက်ရဘူးနော်သတော်မှတ်တော့မှတ်ပါတယ်အချို့ကြတော့မှတ်တော့မှတ်တယ်စိတ်ကိုယင်လေးတွေဝင်လာရင် စိတ်ကူးတယ်စိတ်ကူးတယ်မမှတ်တော့ဘူးအဲ့စိတ်ကူးရင်တော့ကိုလိုက်သွားအာရပါရစိတ်ကူးပြီးတော့မှနောက်မှပြန်လာအဲ့စိတ်ကိုအလိုလိုက်တာမလားတော့ဘူဒီနေ့ဆိုတော့ပိုးစိတ်ကူးရင်တော့ကောင်းတာပေါ့အဲ့ပြန်ပဲသွားမယ်ပဲသွားမယ်ပဲသွားမယ်ဆိုတာလားအဲ့ဒါကာမတုခံလိကနိယောဂလို့ခေါ်တယ်ဟုတ်လားစိတ်ကိုအလိုလိုက်ရင်လည်းအမှားပဲစိတ်ကိုအလိုလိုက်ရင်အမှားပဲဝိပဿနာဉာဏ်မဖြစ်နိုင်ဘူးစိတ်ကိုအတင်းဖိနှိပ်ရင်လည်းပဲ မှားပဲအတ္တကိလမထာနုယောဂကိုခေါ်ဒီစိတ်ကိုအလိုလိုက်လို့ဒုက္ခရောက်တာဒီစိတ်ကိုအလိုမလိုက်ဘူးဆိုအသက်ကိုအောင့်ထားတာလို့မလုပ်အောင်တော့တော်အောင်တဲ့အောင်တာပြတ်ဆိုသေဝအောင်မယ်အသက်အောင်ထားတာလို့မြတ်စွာဘုရားကိုယ်တိုင်လုပ်ခဲ့ဘူးလေဒုက္ခရစရိယာ6နှစ်တုန်းကလေလေဟိုခါနဲ့နှာခေါင်းကလည်းထွက်မကောင်းနားလည်းထွက်မကောင်းဆိုငယ်လေးကိုဆောင့်လို့တာတခါလေ ယောက်ျားအာဇာနည်ဆိုတော့အကုန်မလုပ်ဘူးတာမရှိအောင်အကုန်လျှောက်လုပ်တာဒါလည်းခန္ဓာကိုယ်ကရဲရဲပဲကြံတယ်ဒါသတ္တဝါမြတ်စွာဘုရားသခင်6နှစ်6ရက်ကျင့်ခဲ့လို့အာသူတော်6ရက်ကျင့်ငါ6နှစ်ကျင့်မယ်လို့ပြောမိတယ်အဲ့ဒီစကားလေးကြောင့်6နှစ်ကျင့်ရတာအဲ့ဒါအမှားအဲ့ဒုက္ခရစရိယ6နှစ်ဆိုတာအမှားအဲ့ဒါအတ္တကိလမထာအစွန်းအဲ့ဒါဟိုနန်းတော်မှာနေခဲ့တော့ကကာမတုခန္ဓိကနိယောကအစွန်းဆုံးခံပြီးတော့မှကျင့်တော့မှမစ္စည်းမပရိပဒါ အဲ့တော့စိတ်ကိုလည်းမဖိနှိပ်ရအောင်စိတ်ကိုအတင်းအဓမ္မချုပ်တီးပြီးမထားရအောင်ဝိပဿနာဆိုတာစိတ်ကိုချုပ်တီးတဲ့လုပ်ငန်းမဟုတ်ဘူးထို့အတူစိတ်ကိုအလိုလိုက်တဲ့လုပ်ငန်းလည်းမဟုတ်ဘူးလွယ်သလိုနဲ့ခက်တယ်နော်တော်များသောအားဖြင့်စိတ်ကိုအလိုလိုက်တဲ့ဘက်ကိုရောက်တတ်တယ်နော်တော်အခုကများသောအားဖြင့်အလိုလိုက်တဲ့ဘက်ကိုရောက်တာများတယ်ဟိုအိန္ဒိယမှာကျင့်နေတဲ့ပုံကူတွေကတော့များသောအားဖြင့်စိတ်ကိုချုပ်တီးတဲ့အပိုင်းများတယ် စိတ်ကိုချုပ်တီးတဲ့အတ္တကိလမထာများတယ်တို့မြန်မာနိုင်ငံကတော့စိတ်ကိုလိုလိုက်တာများတယ်မဆရာမလိုပါဘူးဘာသာလေးကြည့်နေပြီးတာပဲဆိုတာစိတ်ကိုအလိုလိုက်တာမတ္တာနဲ့ကြည်တာနဲ့ဘယ်လိုအပင်မှန်းမတ္တာပင်မှန်းမတ္တာပင်မှန်းနဲ့ရောပြီလို့အဲ့ပင်မှန်းနဲ့ပင်မှန်းနဲ့ဆိုပြီးတော့စိတ်ကိုအလိုလိုက်ပြီးတော့ပင်မှန်းတက်တာအောင်လို့လွတ်မထားနဲ့မမပဲနဲ့ကြည်လို့ရတယ်ဆိုတာသင်္ခါရုပ္ပခဏ်ညာတော့မှကြည်လို့ရတယ်သင်္ခါရုပ္ပခဏ်ညာအရင်မှရောက်လာပြီ တခါဥပ္ပခဉာဏ်ရလာပြီဆိုရင်မှတ်လို့မရတော့ဘူးတခါဉာဏ်နေလို့အာယုန်ကြီးကအယံဉာဏ်နေလို့အသာလေးကြည့်နေရဒါပေမဲ့အကြာကြီးမဟုတ်ပါဘူးတနာကြီးနှစ်နာရီမဟုတ်ပါဘူး5မိနစ်6မိနစ်10မိနစ်15မိနစ်လောက်ဆိုရင်ပြန်မှတ်လို့ရတယ်စိတ်ကိုအလိုမလိုက်နဲ့စိတ်ကိုတချို့နီးတော့ရှိတယ်ဂုရုကြီးဂိုရင်ငါနီးဂိုရင်ငါနီးကတမထတူထောင်ပြီးတော့ခန္ဓာကိုယ်တစ်ကိုယ်လုံးကြည့်တယ်အဲ့ဒါကမှန်တယ်ဘာဖြစ်လို့လဲဆိုတော့တမာရီရှိနေလို့ တမာတိတီထောင်ပြီးမှသူကကြည့်တာငါကိုယ်ကတမာတိကတရားလားမှမရှိပဲရှောက်ကြည့်နေလို့ရှိရင်စိတ်တွေမလွတ်နိုင်ဘူးလားလွတ်နိုင်တယ်လွတ်မှန်းသိပါမလားသိပါပါစိတ်ကအမတန်ဆန်းကျယ်တယ်နော်ယောဂီတို့အမတန်ဆန်းကျယ်တယ်လွတ်တာကိုလွတ်မှန်းမသိဘူးမလွတ်ဘူးပဲအောင်းမိတတ်တယ်အဲယောဂီတို့မှားမှာဆိုလို့သတိပေးနေတာဟုတ်လားစိတ်ကိုလည်းအလိုမလိုက်နဲ့စိတ်ကိုလည်းအတင်းမဖိနှိမ့်နဲ့ စိတ်ကိုအလိုလိုက်တယ်ဆိုတာတက်တက်တာတာနေတာ မတုံးလုံးလဲမှတ်လဲရတာပဲကွာအိရိယာပုတ်၄ပါးမင်းထိုင်မှတ်မှမဟုတ်ဘူးတုံးလုံးလဲမှတ်ရတာမျိုးတုံးလုံးလဲမှတ်အိပ်ကြော်တာမများဘူးလားအဲတုံးတောင်တုံးလုံးမှတ်လဲရအောင်မညံပုံညာတကယ်လိုချင်ရင်လေအားရှိရင်တော့အိပ်ပေါ့ဗျာဟုတ်တယ်မလားမညံပုံညာတကယ်လိုချင်ရင်တုံးလုံးလဲနေရတယ်ယောဂီကမတရရမယ်ထိုင်ရမယ်ဈဉ္ဉံလျှောက်ရမယ်ဣရိယာပုတ်၄ပါးသုံးတော့မှတ်အမှာပဲကိုက တတိအားမကောင်းနေဘူးဆိုရင်သုံးလုံးလှဲတဲ့အရိယာပုဂ္ဂိုလ်အများဆုံးရှောင်ရတယ်တော့ညဘက်အိတ်တာတော့မတတ်နိုင်ဘူးပေါ့ကြံတဲ့အချိန်ကမလုပ်ပါဘူးအဲ့ဒါစိတ်ကိုအလိုမလိုက်ဖို့ပြောတာနော်သတော်နောက်ပြီးတော့လူတိုင်းလူတိုင်းဟာအနုပညာမြန်နိုးကြတယ်လူတိုင်းလူတိုင်းဟာတာယာပေါ်မြန်နိုးကြတယ်ကိုတယောက်တည်းမဟုတ်ဘူးအကုန်မြန်နိုးတယ်အနည်းနဲ့အများပဲကွာတယ် အဲ့ဒါအလုပ်လိုက်လိုက်လို့ရှိရင်ကာမဂုဏ်မဲ့လိုက်စားရမရောက်ဘူးလားကာမဒုက္ခလိကနိရောဂလို့ခေါ်တယ်တတန်နေရာလုံးကတို့ကအဲ့ဒါကဆွဲဆောင်လာတာအဲ့ဒါအလိုမလိုက်နဲ့မကောင်းမှန်းသိရင်အလိုမလိုက်နဲ့စိတ်အလိုကိုမလိုက်နဲ့ဘသူ့အလိုလိုက်လဲအေးဉာဏ်ပညာအလိုကိုလိုက်ပါစိတ်အလိုကတော့ပျော်ပါပျော်ရွှင်နေတာပဲလူကပါပါနေနေတာပဲဉာဏ်ပညာနဲ့စောင့်စည်းရတယ်ဒါကြောင့်မလို့သီလတမာတိပညာဆိုတာဉာဏ်ပညာအလုပ်တွေ သီလဆောင်တယ်အခု၈ပါးသီလဆောင်ရတယ်လူချင်းတူပေနဲ့သီလချင်းမတူတချို့သီလတွေ5လ6လ9လတစ်နှစ်နှစ်နှစ်ဆောင်တိတ်ဖို့တန်တာလေခုနေရတော့သူလိုကိုလိုပေါ့သူလိုကိုလိုပဲသူလဲသူပဲကိုလဲသူပဲဘာမှမထူကြဘူးအဲနောင်တန်တရားကြရင်အပြတ်အသက်ထူကြလိမ့်ရှင်ဖို့ကိုမရဘူးရှင်မသီလဆောင်တဲ့သူတွေဟိုးထက်ရောက်သွားလိမ့်မယ်လားသီလဆောင်ရမယ်တမာတိရအောင်ကြိုးစားရမယ်တမာတိဆိုရှုမှတ်တမထအရဟံဘုဒ္ဓအရဟံဘုဒ္ဓသိုးနေရတယ်မှိတ်နေလို့မရဘူး ဝိပဿနာနဲ့တမထဘယ်သူကအဆင်မြင်လဲကဲဥမာဆိုတော့အလေတန်းနဲ့တိုက်တလုံးနဲ့ဘယ်သူကအဆင်မြင်လဲတိုက်တလုံးကအဆင်မြင်တယ်ဆိုရင်တိုက်တလုံးကပို့ပြီးတော့စာမကြိုးစားဘူးလားအလေတန်းနဲ့ပို့မကြိုးစားဘူးလားတမထတဲ့ဝိပဿနာပို့ပြီးတော့အဆင်မြင်တယ်ဆိုရင်တမထတဲ့ပို့ကြိုးစားဖို့မလိုဘူးလားသေချာနှလုံးသွင်းတော့ရောယူ သမထတော်မှာသမထအောင်မှုပြင်းတဲ့သူရပါမလားမရပါဘူးဗျာပတိအောင်မှုလေသူတော်ကောင်းမချိမဆန့်စိတ်ရတာဂုံတော်ဆိုလဲဂုံတော်တမ္မုတ်တိဆိုလဲတမ္မုတ်တိအထံမုတ်တော်ဆိုလဲအထံမုတ်တော်သိုးနေရတဲ့ခါလေအထံမုတ်တော်အထံမုတ်တော်အိတိပိသောဘောအထံသမဏမုတ်တော်ဆိုတာအာချောက်အောင်ဆိုရတယ်အဲ့ဒါတော့မှတောင်းတောင်းမရဘူး အဲ့ဒီလိုသမထတဲ့အစင်းမြင့်ပါတယ်ဆိုတော့ဝိပဿနာမှိတ်နေလို့ရပါမလားမရပါဘူးအဲတတိထားဖို့ပြောတာဆိုတော့ကိုကအစင်းအမြင့်ဆုံးအလုပ်ကိုလုပ်နေတယ်ကိုလောက်မှအစင်းမရှိတဲ့ဟာတော့ကိုကအလုပ်မလုပ်ဘူးမှိတ်နေအဲ့ဒါထင်ကြီးနဲ့မကြိုက်ဘူးတော့ကိုထင်တာကတော့အစင်းမြင့်တယ်လို့နောက်ကျတော့သမထသမတော်မှမမှုဖြစ်သွားတယ်သမထသမလောကီကိစ္စတွေဖြေရှင်းနိုင်တယ်ဗျဘေးရန်အန္တရာယ်ကင်းအောင်အလုပ်ရအောင်ဝင်ငွေရအောင်ဖြေရှင်းနိုင်တယ်သမထဝိပဿနာကကိလေသာတွေကိုပယ်တတ်နိုင်တယ် ပို့ပြီးအဆင့်နဲ့သမထတဲ့ပို့အလုံးလုံးမှာအဆင့်မြင့်မှာပေါ့ဗျဟုတ်တယ်မလားသမထတဲ့အဆင့်မြင့်နဲ့ဆိုပြီးသမထတော့မှအလုံးမလုံးဖဲနဲ့ဒီသမထတဲ့ပို့မြင့်မှာမလားမြင့်ပါခုနကတော့တက်ကတူကျောင်းကျောင်းသားတွေဟာအလေတန်းသမားတွေပုံပြီးတော့စာကြက်ရတယ်မလားအဲ့ဒါလေးတွေယောဂီတို့မှဉာဏ်ရှိကြပဲဗျာစဉ်းစားကြည့်ပေါ့သူများပြောတိုင်းမယုံနဲ့ဥပဇင်းတို့ပြောတိုင်းလည်းမယုံနဲ့ဝိပစ္စဝေဖန်ကြီး ဝိပဿနာကိုပေါ့ဆသွားမှာဆိုလို့ပြောနေတာနော်သတော်အောင်အဲနောက်ကျရင်ဝိပဿနာအပြောသမားတွေများလိမ့်မယ်တဖြည်းဖြည်းပပြောက်လိမ့်မယ်ပရိယတ်တိဘက်ကလည်းပဋ္ဌာန်းကြီးစကွယ်သလိုဒီပฏิပတ်တိဘက်ကလည်းပဲဝိပဿနာကွယ်လိမ့်မယ်နောက်ကျရင်ဝိပဿနာတော့တဖြည်းဖြည်းအပြောသမားတွေများလာအောင်အာလူတွေများလာအောင်တကယ်လက်တွေ့အလုပ်နဲသွားရတာနဲတော့လူတွေကိုအထင်မသေးနဲ့အစိုးအင်းကြီးဝတ်ထားပေနဲ့ပညာရှိတယ်ဟုတ်တယ်မလားလူဆိုပေနဲ့ သူတို့ပြောတာနဲ့သူတို့လုံရက်နဲ့လူကကြည့်ရင်သိတာပဲသူတို့ပြောတာတော့မိုးလာကဲလာပြောတယ်တကယ်တည်းကျတော့လောဘဒေါသတွေအကြီးကျယ်ဖြစ်နေကြိုက်ပါမလားအဲသူတို့ပြောတာအပြောပဲဟိတယ်လကားပဲကွာဒါလိုဖြစ်မသွားနိုင်ဘူးလားအဲ့ဒါလုပ်ငန်းမှန်မှန်လို့လုပ်ငန်းမှန်ရင်လောဘဒေါသနဲကိုနဲသွားနဲကိုနဲသွားမယ်နောက်ပဆုံးကုံကိုကုံသွားမယ်ဒါမှယဟနာဖြစ်မှာမလားအဲ့ဒါကြောင့်မလို့ညာတော်အဖြစ်ကပောဆနေတာများတယ် စိတ်အတိုင်းတိုင်းထားလိုက်စိတ်သာလေးလွတ်ထားလိုက်ဒါလေးကြည်နေလိုက်သူမှတ်နေတရားမလို့ဘူးပင်မခံနေရမလို့ဘလို့ဖြစ်နေလဲနော်သတော်အောင်အဲ့ဒါအမတန်အဖို့တန်နဲ့ကိုညံနေရတဲ့ရတိုက်ပါရသားနဲ့ဆုံးရှုံးသွားမှာဆိုလို့ယောဂီတို့သတိပေးတာဟလားကြိုးစားတဲ့ပုံကိုယ်ကြီးကြတော့ဘာလာခံနေလဲဆိုတော့တရားစဉ်နဲ့လုပ်ငန်းစဉ်လာရောနေတတ်တယ်တရားတွေနာထားတယ်ကိုကသရာတရားရှိတာ哦 ကာမောင်းရင်လည်းတရားနာအိမ်မှာလည်းတရားနာခဏခဏတရားနာအချို့ဆိုတရားထိုင်ရင်တော့နာရင်နဲ့ထိုင်တရားမဟုတ်ဆရာတော်ဘုရားကြီးတရားတွေနာရင်နဲ့ထိုင်ရတယ်မလားအဲအာဒါမနာနဲ့မဆိုလို့ပါဘူးကောင်းပါလေဆရာတော်ဘုရားကြီးတရားတွေရန်ကောင်းတာလေဒါပေမဲ့လို့ယောဂီတို့တရားနာတာနဲ့ရှုမှတ်တာနဲ့ကွဲပါစေနော်သူတော်ကောင်းတို့တရားနာတာကဘ ਹੁ တုဒ္ဒဖြစ်အောင်နာပါဆရာတော်ဘုရားကြီးတို့ဟောတာနာပါထပ်ခါထပ်ခါနာ ရှုမှတ်လို့ရှိရင်ကိုယ်ခန္ဓာကိုယ်ကိုစိုက်ပြီးတတိချာချာရှုမှတ်ထိုင်ပြီးတရားနာနေတယ်မှတ်တာကနည်းနည်းနာတာကများများဖြစ်တယ်အာနာပါနဆိုတဲ့အာနာပါနပေါ့ဟုတ်တယ်မလားအာနာပါနဆိုတဲ့အာနာပါနဝေဒနာဆိုတဲ့ဝေဒနာစိတ်ဆိုတဲ့စိတ်ခါတဲ့လေးမျိုးစလုံးပေါ်ရပေါ်ရဆိုတင်းတင်းရင်းရှုမှတ်ပါလားကိုယ်ဒါလေးနားထောင်လိုက်နည်းနည်းလေးရှုလိုက်နားထောင်လိုက်နားထောင်တာများတိတ်ခွေမပွန့်လို့ရှင်တရားတော်မထိုင်တတ်တော့ဘူးဖြစ် အဲ့တော့တရားစဉ်နဲ့လုပ်ငန်းစဉ်ရောသလိုဖြစ်မနေဘူးလားအဲရောသွားတယ်တရားမနာရဘူးပြောတာမဟုတ်ဘူးနော်တရားနာပါသင်္นานတက်ပါဘုဟုသုတတွေလုပ်ပါတကယ်လုပ်ပြီးခဲ့ဆိုလို့ရှိရင်ဖိပိစီတိတရားကိုလုပ်ဟောရမွေမှာအာနာပါနာကျရင် အာနာပါနာလုပ်အာနာပါနာလည်းတရားပဲမြတ်စွာဘုရားဟောတာလို့နောက်ပေါ်ရပေါ်ရပေါ်ရပေါ်ရရှုမှနားတဲ့အချိန်ကျတော့နားလှုပ်တဲ့အချိန်ကျသေချာလို့ဒုံလုံးပါတယ် ဟိုကနာရာများနေတယ်ဝေဘာနာကများနေတယ်ကိုယ့်ဘက်ကိုရှိမှတာကြတော့နည်းနေအဲ့ဒီနာရာများတဲ့အခါကျတော့နာထားတဲ့တရားကိုကိုယ်ပိုင်ရတဲ့တရားလို့ထင်တတ်တယ်ဆိုတော့ကိုယ်ပိုင်ရတာဟုတ်ရလားမှန်ပါဗျာအဲနာထားတာဘဟုတုတအနေနဲ့ရထားတာကိုယ်ပိုင်ရတာမဟုတ်ဘူးဥပမာရုပ်တင်တဲ့နေရာမြင်ပြီးပြစ်သွားတယ်ကြားပြီးပြက်သွားတယ်နာပြီးပြက်စားပြီးပြက်သွားတယ်အကုန်လုံးကဖြစ်ပြက်နေတာပဲဆရာတော်ဘုရားကြီးတွေဟောထားတာမှန်ဘူးလားမှန်ပါဗျာ ရုပ်နဲ့နာနဲ့ဖြစ်ပြနေဆိုတာအမှန်ပဲဖះလည်းဟောထားတာပဲအဲ့ဒါကိုမမြင်သေးရင်မြင်အောင်ကြိုးစားရမှာနော်တရားကိုယ်ထဲမှာတော့ဖြစ်ပြတွေဟောနေတာပဲကိုကိုယ်တိုင်မြင်ဖို့အရေးကြီးတယ်ဟုတ်တယ်မလားကိုကိုယ်တိုင်မြင်အောင်ဆိုလို့ရှိရင်ကြိုးကြိုးဆာဆာတတိနဲ့ပေါ်ရပေါ်ရရှုမှတ်မှမြင်မှာမလားအဲအဲ့လိုတရားစဉ်နဲ့လုပ်ငန်းစဉ်တချို့ကရောတတ်ဟိုတရားနေနာပြီးထိုင်စဉ်းစားနေတာများတရားထိုင်နေပြီးလို့ရှောက်စဉ်းစားနေရော ပေါ်ရပေါ်ရအောင်ကြနာမရှိမှတော့စဉ်းစားတာကများတယ်တရားတရားတော့အမတန်ကောင်းတယ်ဘဟုတုတလည်းကောင်းတယ်အဲတရားလည်းပြောတတ်တယ်သို့တော်လည်းပဲကိုရွတ်တရားကြတော့ထိတိမိမိမရတော့အနာမရလို့လို့ချင်းတချို့ပိဋိပတ်တိတော့ဖြစ်တယ်အပြက်တွေပါရင်းညာတွေကျန်းကျန်းနာနာမြင်မှုကြတော့ပေါ်ရပေါ်ရလိုက်မှမှန်တောင်းတော်မမြင်နိုင်ဘူးဒါကြောင့်မလို့ဒီမာစီဆရာတော်ဘုရားကြီးနီးကိုတော်အောင်သေချာလေ့လာထားဖောင်းပိန်မမဟုတ်ဘူးကိုကအာနာပါနတိုင်အာနာပါနလို့ လုတ်ပြီးတော့ပေါ်ရပေါ်ရရှုမှအာနာပါနတစ်မျိုးတည်းတွဲလို့မထားနဲ့အဲ့ဒါကြီးပေးတယ်လို့မနေနဲ့နာကျင်ကြိုက်ခဲတာပေါ်ရင်အဲ့ဒါဖြုတ်လိုက်အာနာပါနကိုဖြုတ်ပြီးတော့နာရကျင်တဲ့ရဲတာကိုဒီနီးနဲ့မှတ်နိုင်နာရနာရကြိုက်ကြိုက်ကြိုက်နဲ့မှတ်အဲ့ဒါပျောက်သွားလို့ရှင်တခါပြန်အာနာပါနပြန်ထူတော့ပြန်လို့ရတယ်ပြောအောင်ဒါကယောဂီတို့အားလုံးအတွက်မျှပြောတာနော်အဲဦးဇင်းတို့သင်တန်းပေးတာကတော့ဦးဇင်းတို့အဓိကပြောတာတော့ထိုင်နေထိပြန်မှတ်ဖောင်းနေပိနေမှတ်ဘာဖြစ်လို့လဲဆိုတော့ဘလို့နေနေမှတ်တအောင်လို့ တချို့ဒီအာနာပါနမလုပ်လို့ရှိရင်မမှတ်တတ်တော့ဘူးရှုရှက်လို့ကမှမလုပ်လို့ရှိရင်ဘာမှမလုပ်တတ်တော့ဘူးအဲ့ဒါအောင်မလို့ဦးဇင်းတို့အာနာပါနလည်းလုပ်တာပဲအဲ့ထိုင်တိလည်းပဲလုပ်ထားတာပဲလုပ်တဲ့အခါကျတော့ဘလို့လုပ်လို့ရအာနာပါနရှုရင်လည်းရှုလိုက်ရတယ်အဲရှုလို့မရဘူးနှာခေါင်းတွေရတယ်ပိတ်နေဆိုထိုင်တိမှလိုက်တာပဲအဲအကုန်လုံးသုံးလို့မရဘူးလားအဲအဲ့ဒီလိုယောဂီတို့ကလှုပ်တာဒီနည်းမှဒီနည်းဆိုပြီးဆွဲမထားနဲ့ဘယ်ဟာပဲဖြစ်ဖြစ်ခန္ဓာကိုယ်မှာပေါ်သမျှရှိမှတ်တာ ဟိုမှာအိယာဖျားကဖြစ်ပြီးတဲ့ယောဂီတို့ကျမ်းမာရေးမကောင်းလို့နှာခေါင်းနဲ့ပိုက်တွေထိုးထားပြီးတဲ့ရှူးချက်လို့လို့ရပါအောင်မလားမရပါဘူးအဲခန္ဓာကိုယ်ကအားနည်းနေလို့လို့မရတော့ဘူးအဲ့ဒါကြတော့အိတ်တယ်ထိတယ်အိတ်တယ်ထိတယ်ပေါ်ရပေါ်ရမှတ်လို့ရှိရင်ဝိပဿနာဉာဏ်နဲ့ဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးအဲအဲ့လိုရှုမှတ်တာကတစ်ပိုင်းဆင်ញင်တာကတစ်ပိုင်းဆင်ញင်တာဆိုတာကိုတရားနာထားတဲ့တရားတွေဖတ်ထားတဲ့စာအုပ်တွေအော်ရုပ်တည်နေနေပဲအကြောင်းတွေကျိုးတွေပဲအနိစ္စဒုက္ခအနတ္တတရားတွေပဲ ဩအတိတ်တုန်းကဝိဇ္ဇာသင်္ခါရအခုပြစ္ဆုတ်ပံမှာဝိညာဏဥဒ္ဒလနာဖတ်တာဝရဏဩအဲ့ဒီကနေပြီးတော့တို့မရှိမမှတ်တဲ့ပုဂ္ဂိုလ်ကတဏှာဥပါဒံကံဟာအဲ့ဒါဆိုရင်နောင်ဘဝကျရင်ဇာတိဇရာမရဏရလိမ့်မယ်ဒါလေးတွေဆင်ញင်တွေလည်းပယ်မကြနိုင်ဘူးဒါတရားတွေမလားသတော်မှန်ပါဗျာအဲဒါဆင်ញင်တတ်ရမယ်တရားလည်းဆင်ញင်တတ်ရမယ်ရှုမှတ်တတ်ရဒါပေမဲ့မတူဘူးပေါ့တရားဆင်ញင်တာကောင်းတယ်ရှုမှတ်တာပုံမကောင်းဘူးလားဗျာမှန်ပါဗျာ မညာဘုံညာရတော့အကောင်းဆုံးဖြစ်ဘူးလားဖြစ်ပါဘူးကောင်းတယ်ကိုကောင်းတယ်အကောင်းဆုံးပေါ့ဟုတ်တယ်မလားအကောင်းဆုံးကိုရရင် ခုတည်းကကြိုးစားပေါ့ခုတည်းကကြိုးစားရင်ရောဤတို့မညာဘုံညာရနိုင်ပါတယ်ကြိုးစားလို့ရှင်ဒုက္ခသဗ္ဗတဝတုံမှာဉာဏ်အမြင်ဖြင့်ဆိုတော့လည်းလည်းပြန်ပြောတာနော်သတော်ဉာဏ်အမြင်ဖြင့်ဆောင်စည်းခြင်းမိဝဲသုံးဆောင်ခြင်းတိခံရှောင်ရှားပယ်ဖြောက်ခါပွားများခွန်နှဖျားသဗ္ဗတဝတုဓမ္မဗုဒ္ဓဟောမိဟ မြင်အမြင်ရှိတဲ့ပုံကိုယ်တွေဟာအာသောတရားတွေကိုပယ်တတ်နိုင်တယ်။မြင်အမြင်ရှိတဲ့ပုံကိုယ်စခဲ့တော့ကြာသွားပြီဟုတ်လို့စဉ်းစားကြည့်တဲ့ဘာလို့ဉာဏ်အမြင်ပါလိမ့်။နှလုံးမသွင်းတဲ့နာကိုနှလုံးမသွင်းနဲ့နှလုံးသွင်းတဲ့နာကိုနှလုံးသွင်းမှာအဲ့ဒါဉာဏ်ပဲဆိုတော့ဒီနေရာမှာနှလုံးမသွင်းတဲ့နာဝိသိကိစ္စ16ပါးပေါ့ဗျာဟုတ်တယ်မလား နှလုံးသွင်းတင်တာကဣတိယတိကဒုက္ခသစ္စာရိဣတိယတိကသမုဒယသစ္စာရိဣတိယတိကនិရောဓသစ္စာရိဣတိယတိကမဂ္ဂသစ္စာရိယုတ်ဉာဏ်တွေကဘာသစ္စာဒုက္ခသစ္စာတဏှာလောဘကဘာသစ္စာဣတိယသစ္စာနိဗ္ဗာန်ကဘာသစ္စာဣတိယသစ္စာမဂ္ဂင်၈ပါးကဘာသစ္စာမဂ္ဂသစ္စာအဲဒါတို့နှလုံးသွင်းရမယ်ရောဤတို့ခန္ဓာကိုယ်ကြီးကဒုက္ခသစ္စာပဲရုပ်တဏ္ဍာရီကဒုက္ခသစ္စာပဲ ကိုယ်ခန္ဓာကိုယ်ကိုဒုက္ခသစ္စာလို့နှလုံးသွင်းတဲ့သူမတမရှားဘူးလားရှားပါဘူးအဲကိုယ်ခန္ဓာကိုယ်များသောအဖြစ်ကကိုယ်ခန္ဓာကိုယ်ကျမ်းမာရေးကောင်းမှုလောက်စီးပွားရေးကောင်းမှုလောက်ဒီလောက်ပဲကြည်တာဩဒုက္ခရောက်နေပါလားဒုက္ခအဆူမွေးကြီးရထားပါဒုက္ခသစ္စာကြီးရထားပါလားအခုလည်းဒုက္ခရောက်နေပါလားစကြတယ်ကလည်းဒုက္ခနဲ့စရတယ်အခုလည်းဒုက္ခနဲ့နေရတယ်နောက်လည်းဒုက္ခရောက်အောင်မယ်သေလို့လည်းဒုက္ခပဲမလား နောက်တစ်ခါထပ်ပြီးပဋိသန္ဓေလို့လည်းဒုက္ခပဲမလားအခုလောလောဆယ်ဖြစ်ပြနေတာလည်းပဲဒုက္ခပဲအခုလောလောဆယ်ဖြစ်ပြနေတဲ့ဒုက္ခမှာဒုက္ခသစ္စာအစစ်ကျန်တာတွေကဒုက္ခသစ္စာကိုယံပေးထားတာအခုလောလောဆယ်ဖြစ်ပြနေတဲ့ဒုက္ခကသင်္ခါရဒုက္ခဇာတိဒုက္ခသရဒုက္ခပြာတိဒုက္ခမရဏဒုက္ခဆိုတာအစ္ဆတိကဒုက္ခလို့သုံးတယ်သင်္ချဓာတနာဓာတနာဩဟာရဒါအစ္ဆတိကဒုက္ခတဲ့ နောက်တကအပိယဟိတံယောဂပိယဟိဝိပယောဂအာမချိခင်မနေတဲ့တော့ပေါင်းရတယ်ချိခင်နေတဲ့တော့ကိုယ်ကိုယ်ရတယ်ဒါလည်းဒုက္ခပဲမလားဟောဒါကမြတ်စွာဘုရားမှာပွင့်ငင်နေတဲ့လူတွေသိတယ်တဲ့ဗုဒ္ဓိကဒုက္ခလို့ပဲအဲ့ဒါဒုက္ခတို့ကဒါဒုက္ခပဲတဲ့အလိုရှိတာမရဘူးတဲ့ဟောကံကြမ္မာနဲ့ပတ်သက်တဲ့ဒုက္ခခုနမချစ်ခင်တဲ့နဲ့ပေါင်းသိရတယ်ချစ်ခင်တဲ့တဲ့ကကိုယ်ကွင်းရတယ်ဒါလည်းဒုက္ခပဲတဲ့ ။ပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဒုက္ခအလိုရှိတာမရဘူးတဲ့။ကံကြမ္မာနဲ့ပတ်သက်တဲ့ဒုက္ခဒေဝိကဒုက္ခဒါတွေကမြတ်စွာဘုရားမပွင့်ငင်နဲ့ပန္တိတ်ကြီးတွေပညာရှိကြီးတွေကသိကြတယ်။အဲ့ဒုက္ခတွေကိုလွတ်အောင်လို့သူတို့လည်းအမျိုးမျိုးကြမ်းဖန်ပြီးလုပ်ကြတယ်မရဘူး။မြတ်စွာဘုရားပွင့်ထုံးပေါ်ပေါ်မှာသိတာကသင်္ခါရဒုက္ခတန်ခိတ်တေနပင်စုပါဒံနဲ့ခန္ဓာပြီးဒုက္ခဆိုတာသင်္ခါရဒုက္ခသင်္ခါရဆိုတာဘာနဲ့ပါလဲယုံနဲ့နံ အဲယုံနဲ့နာကိုမဟုတ်ဆရာတော်ဘုရားကြီးဟောတာကောင်းတယ်စေကုချိန်မရတဲ့ဒုက္ခစေကုလို့မပြောင်းနိုင်တဲ့ဒုက္ခအဲ့ဒါဘာဒုက္ခပါလဲသင်္ခါရခါရဒုက္ခလုံးတဲ့နဲ့ဖြစ်ပြနေခုပဲဖြစ်တယ်ခုပဲပြတ်တယ်ဆိုတော့စေကုကိုချိန်ရပါအောင်မရပါဘူးစေကုလို့ပြောက်ပါမလားမရပါဘူးတရားမင်းကြီးစင်းကူတော့မရဘူးဒီခန္ဓာရထိုင်ဖြစ်တဲ့ကိုဘယ်သူမှကုလို့မရဘူးလေ ဒီခန္ဓာရထားရင်ဒလသက်ဖြစ်ပြနေတာမလားတော့ဒလသက်ဖြစ်ပြနေဆိုဆေးကုလို့လည်းမရဘူးဆေးကုချိန်လည်းမရဒလသက်ပြက်နေတာအဲ့ဒီဒုက္ခကြတော့မှညံနဲ့မြင်ရတတိပဋ္ဌာန်နဲ့အာထုံမှရတယ်စင်ញုံနဲ့မရဘူးတတော်ဘောအတ္တကဝဆရောဆိုစင်ញုံနဲ့မရဇာတိဇရာပြာတိမရဏကတော့စင်ញင်လို့ထိုက်လျောက်ရတယ်ဩပရိသန်တွေကဒုက္ခပဲကိုရှင်မှာပရိသန်တွေနေနေတဲ့လူတွေတွေ့တယ်မလားတတော်သွားလာနေရထိုင်ရတဲ့ဒုက္ခမရဘူးလား ဒါပေမဲ့ဒုက္ခလို့မထင်ပါဘူးကြွားနေပါပဲဟုတ်တယ်မလားအိုတဲ့လူတွေလည်းဒုက္ခတွေဒီမှာလူတွေလည်းပါလာပဲနေရထိုင်ရသွားလာထိုင်ရထားရဒုက္ခတွေများဘူးလားအဲနာတာလည်းပဲဒုက္ခပဲတဲ့ဆေးဝင်နေပေါ်ရောက်သိတာလည်းပဲဒုက္ခပဲဒါဆင်ញင်လို့ရတယ်နည်းနည်းပါးပါးလှမ်းကြည့်ဉာဏ်နဲ့ဆင်ញင်လို့ရတယ်သူကရှုမှတ်เสียမလို့ဆင်ញင်လို့ရတယ်မချစ်ခင်တဲ့သူနဲ့ပေါင်းနေရတာချစ်ခင်တဲ့သူနဲ့ကိုယ်ကွင်းရတာဒါတော့လို့ကိုယ်တိုင်ပဲကြုံနေရတယ်မလားအဲဒုက္ခမရောက်ဘူးလား အဲအထုတယ်လည်းအားထုတ်နေတရားမလို့ကိုယ်တိုင်တွေ့နေတာပဲဟုတ်တယ်မလားနော်အလိုရှိတာမရဘူးတဲ့ဟောအဲ့ဒါလည်းဒုက္ခပဲတရားထုတ်ခြင်းနဲ့လည်းတရားထုတ်ခွင့်မရอืมဒါဖြင့်ကိစ္စတွေလိုချင်တဲ့ပုံကိုယ်ကိုလိုချင်တာတွေမဖြစ်ဒုက္ခတွေဖြစ်နေတယ်မလားအဲအဲ့ဒါတွေကဆင်ញင်လို့ရတယ်တရားသဘောနဲ့ဆင်ញင်လို့ရဒီသင်္ခါရဒုက္ခကြတော့ဆင်ញင်နေဦးနဲ့မရတို့ကလို့ဒီရုပ်တွေထဲမှာ အခုပြောပြညတ်နဲ့ပြောလက်တွေခြေထောက်တွေထဲမှာပေါ့အခုဆင်ញင်ကြည်တာဖုန်းဖုန်းဖုန်းဖုန်းဖုန်းဖုန်းဖုန်းနဲ့ပြက်နေတာဆင်ញင်ကြည်တာတွေ့မလားတွေ့တယ်ဆိုလိန်ရောတာပေါ့ဗျာအဲ့ဒါတမာတိရှိမှတွေ့တယ်ဟုတ်တယ်မလားဘုရင်ကကြီးနီးနဲ့အာထုတ်ဘူးတာပဲဗျာတမာတိ၄ရက်တီထောင်လို့ရှိရင်၅ရက်မှတွေ့တတ်တယ်ဆိုတော့ဖုန်းဖုန်းဖုန်းဖုန်းနဲ့ရေလေးတလူခောက်နေရောရောရောရောရောရောရောနဲ့အတန်းနေတောင်ခါလေးကြားတယ်တမာတိရှိရင်ရှိတယ်လို့လေ အခုလည်းပဲအားထုတ်တဲ့အခါမှာရောရောမြင်တဲ့လူမြင်တယ်မလားအဲအဲ့ဒါတွေဟာအဲ့တော့တမာတိနဲ့မှမြင်တာစိတ်ကူးလို့ရပါမလားမရပါဘူးဩရောရောမမမမတဲ့အမလီအရန်အပြက်တွေညံတာပဲစိတ်ကူးကြည့်ပါလားရမလားအဲသူများတော့ပြောလို့ရမယ်သူများတော့ပြောလို့ရတယ်တို့လူပေါ့ဗျာသူများတော့ပြန်ပြောလို့ရတယ်ဟုတ်တယ်မလားအဲကိုကိုတိုင်းမြင်ဖို့ကြတော့လွယ်ပါမလားဘာမရှိလို့လဲအဲတမာရီမရှိလို့ဒါမှတမာရီသီလတမာရီပညာဟောထားတာ အချို့ကတမာတိကိုအလေးမထားဘူးဖြက်တယ်ဇန်နေရမှာမဟုတ်ပါဘူးခဏိကတမာတိစူးစမ်းရမှာနော်သတော်ပေါ့မှာဆိုလို့ပြောနေတာရောယူဟုတ်လားစိတ်ကိုလွတ်ထားရင်တမာတိရပါမရပါဘူးအဲမရဘူးမောဟကြီးကိုတမာတိထင်သွားမယ်နော်လွတ်မထားနဲ့မှတ်ပေးရတယ်တမထတော်မှဣတိပိသောဘဂဝါအရဟံသမန္တမုဒ္ဒောဩနေရတာသတော်လို့တကယ်တမာတိအားထုတ်တဲ့ပုဂ္ဂိုလ်ကပထမဩရတယ်နောက်ကျတော့အတန်တိုးသွားတယ်နောက်ကျတော့စိတ်ထဲကဆိုလို့ရတယ် နောက်ကြတော့သူ့ဘာသူဆိုပေးတယ်အစင်းစင်တလုံးတက်သွားတာကိုကဘာမှမလုပ်ရသေးဘူးအစတည်းကပြင့်ပြစ်ပြီးတော့ပရိသေဒီတိုင်းကြင်ထားလို့တမာတိရပါမလားမရဘူးကြိုင်အိတ်ငိုက်သွားမှာပဲတကယ်စိတ်လာတဲ့ပုံကကြအောဆိုရတယ်ပရိကိုတခါတော့ဆောင်းဆက်ပြီးတော့အောဆိုပလိုက်ရတဲ့ခါလေအိတ်ငိုက်မှာဆိုလို့နောက်ကြတော့အဲ့လောက်ကြီးအော်စရာမလိုတော့အော်နောက်ကြတော့အတန်းတိုးသွားဒီတိပိသောဘဂဝါရဟံနမောလောဝိသဒနာနမနောဒါလောက်နောက်ကြတော့ဗဇက်ကကိုဆိုစရာမလိုတော့စိတ်ထဲကဆိုတာ နောက်ကြတော့စိတ်ထဲရတော့မှပဲသူများတွေကဝိုင်းဆိုပေးတယ်အဲ့ဒါထူးဆိုကြမလို့တော့ဒါတကယ်လုပ်တဲ့သူတွေသိတာပဲဟုတ်လားအဲ့တော့ဝိပဿနာသူ့ရဲ့အစင်းမြင့်နေဆိုတော့မိတ်ပြီးတော့တက်တာကိုလို့ရပါမလားမရပါဘူးအေးအဲ့ဒါသတိထားဖို့ပြောတာနော်ယောဂီတို့ဝိဇ္ဇနိုဟောတာပြောတာကသမတပေမနနဲ့နည်းနည်းပါးပါးဟောရတာဒီမှာနည်းနည်းပါးပါးရှောက်ဟောရတာအဲတချို့ကအဲ့ဒါတွေကိုအသာလေးဘာမှမမှတ်ဖဲနဲ့ပြစ်ထားသိရင်ပြီးတာပဲဆိုတော့လေအများကြီးဖြစ်တယ်ဓမ္မမှာအများကြီးပဲ ရန်ကုန်ပွဲတွေလည်းတောင်းတောင်းဆိုတော့မတိုးနိုင်ဘူးဒါဟိုဆရာပေတာကြီးတွေဟောကြတာဘူးအဲ့ဒါအောင်မလို့ဒီကောင်တို့လုံနီးကြိုင်ကြီးတွေမှားမှာဆိုလို့သတိပေးနေနော်အဲစိတ်ကိုလွတ်ထားလို့မရဘူးပေါ့ဆာလို့မရစိတ်ကိုလွတ်ထားမယ်ဆိုရင်ကာမတုခန္ဓိကံယောဂပေါ့သွားလိမ့်မယ်စိတ်ကို အတင်းအဓမ္မချုပ်ပြီးလို့လည်းမရအတင်းအဓမ္မချုပ်တင်းနဲ့အတ္တကိလမထာဖြစ်သွားစိတ်ကို သိအောင်လုပ်ရဘယ်လိုလုပ်ရမလဲသိအောင်အဲ စိတ်ကိုအလိုလည်းမလိုက်ရဘူးစိတ်ကိုအတင်းလည်းမချုပ်သေးရဘူးစိတ်ကိုအလိုလိုက်ရင်ကာမတုခံမိကံနုယောဂစိတ်ကိုအတင်းအောင်အင်းပြီးချုပ်တီးလို့ရှိရင်အတ္တကိလမထာနုယောဂစိတ်ကိုသိအောင်လုပ်မှမစ္စည်းမပရိပဒါအလေလတ်လန့်စိတ်ကိုသိအောင်တော့ယောဂီတို့လည်းမလို့စိတ်ကူးလို့ရှိရင်အတင်းဖြတ်ပြီးတော့ပိဏိကမထာကိုပြန်မှန်မှန်နဲ့ဒါဘာမှရအောင်မလဲစိတ်ကူးကိုအရင်မှတ်ပါဦးကိုယ်စိတ်ကူးသိသွားပြီလေ စိတ်ကူးတော့တော့မသိဘူးတော်လေးကြတော့သိတယ်ငါရောရောသိတော့ဘယ်လိုလုပ်မလဲဘယ်နဲ့ချက်တော့မှတ်မလဲရောရောတစ်ချက်နဲ့ချက်တည်းသွားမလုံးနဲ့ဆွပဲဆိုလို့ဖြစ်မယ်နော်ခါချင်းအောင်ကိုဒုံးနဲ့သွားထိုးဆိုလို့ဖြစ်မယ်အဲလိုဆယ်ချက်ဆန်ငါးချက်မှတ်ရတယ်နော်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်တင်းတင်းရင်းမှတ်ပေးရတယ်နိမို့ဆိုရင်စိတ်ကူးကတော့ကြိုင်းကိုဝင်တော့ကြိုင်းကိုဝင်မဆုံးနိုင်တော့ တဏှာကြီးမှာ45မိနစ်လောက်စိတ်ပြီးသွားလိမ့်မယ်အဲ့ဒါအဲတင်းတင်းရင်မှတ်ပေးရတင်းတင်းရင်မှတ်ပေးမှအခုပစ္စုပန်ရှုခံကိုပြန်ရောက်လာလိမ့်မယ်တရားသင်တဲ့လုပ်ငန်းတွေမရောဖို့ဒါဉာဏ်မြင်ဖြင့်ဆိုတာကိုနည်းနည်းချက်ပြောတာနော်သူတော်အောင်တက္ကရာဒိဋ္ဌိ20မဖြစ်အောင်ဆိုလို့ရှိရင်ဘုရားတော်ကတက္ကရာဒိဋ္ဌိ20ဖြစ်တာကယုတ်ဟာအတ္တပဲယုတ်ရှိသောအတ္တပဲအတ္တ၌ယုတ်ယုတ်၌အတ္တဒါလို့ယူတယ်မလားအဲ့ဒါကိုပြောင်းပြန်လုပ်ပြ ရုပ်ကအတ္တမဟုတ်ဘူးရုပ်ကဖောက်ပြန်တဲ့သဘောအတ္တမှမဟုတ်ပဲအစိုးမရဘူးလေရုပ်ကအတ္တမဟုတ်ဘူးရုပ်ရှိသောအတ္တမဟုတ်ဘူးအတ္တ၌ရုပ်မတည်ဘူးရုပ်၌အတ္တမတည်ဘူးဒါလို့ပြောင်းပြန်ရင်းပြရပြောင်းပြန်ရင်းမလိုက်တော့ဘာဖြစ်သွားလဲတက္ကာဒိဋ္ဌိပြုတ်သွားတယ်တည်င်ကတည်င်ကဟုတ်တယ်မလားအရိယသူတော်ကောင်းတွေမဘူးမြင်မှုတဲ့သူအရိယသူတော်ကောင်းတွေတရားမှမလိမ္မာမကျွမ်းကျင်တဲ့ပုဂ္ဂိုလ်ကတက္ကာဒိဋ္ဌိ20ဖြစ်တယ်လေ ယုံနဲ့ပတ်သက်လို့၄မျိုးဝေဒနာနဲ့ပတ်သက်လို့၄မျိုးခန္ဓာ၅ပါးဆိုတော့20မလားဆိုတော့အဲ့ဒါအကုန်ပြန်ညင်းပြရအာဝေဒနာလည်းအတ္တမဟုတ်ဘူးတင်ညာလည်းအတ္တမဟုတ်ဘူးသင်္ခါရလည်းအတ္တမဟုတ်ဝိညာဉ်လည်းအတ္တမဟုတ်ဘူးအကုန်လုံးပြန်ညင်းပြလိုက်တဲ့အခါကျတော့တည်ငါဒိဋ္ဌိပြုတ်မသွားဘူးလားအဲ့ဒါညာတပရိညာတရားစဉ်လို့ခေါ်တယ်အဲ့လိုညင်းုံနဲ့တက္ကာဒိဋ္ဌိကအမြင့်ပြမပြုတ်ဘူးဒါတည်ငါပြုတ်တာနော်ယောဂီတို့ဘာရမှအမြင့်ပြပြုတ်မလဲ မဲ့ညာပုံညာရမှာတော်တော့မဲ့ညာပုံညာရမှာအမြင့်ပြတ်ပြုတ်မှာနော်အဲမဲ့ညာပုံညာရဖို့အတွက်တရားစဉ်ကနေလုပ်ငန်းစဉ်ကိုဆက်လုပ်ပါအောင်ပေါ်ရပေါ်ရကိုပြစ္ဆုတ်ပန်တဲ့ရှုမှတ်ပါအောင်ဒါကိုပြောတာနော်တရားတွေနာပါများတဲ့ပုဂ္ဂိုလ်ကတရားစဉ်လောက်နဲ့တင်းတိမ်နေတယ်တရားတွေအများကြီးနာထားတော့ပရိသတ်သမုပ္ပါဒိလည်းအများကြီးနာထားဒီပင်တရားတွေလည်းအများကြီးနာထားတော့ဩအကုန်လုံးယုတ်တင်နံနေပဲယုတ်တိတော်ခွဲလွယ်တဲ့28ပါးတို့53ပါးအကုန်လျှောက်ကွဲ ရှောက်ခွဲတဲ့ခါကျတော့တခါတည်းဒိဋ္ဌိတို့အကုန်ကြေမွသွားပြောင်းနေတယ်မကြေမွဘူးမကြေမွဘူးသူကတော့ရှိနေတာပဲမင်းပါလို့လို့မင်းမင်းအပေါ်မှာငါရှိတယ်ဘယ်ညာဘုံညာမမရသေးဘူးမလားအဲတရားစဉ်နဲ့တင်တင်းတိမ်မနေပါနဲ့တရားစဉ်ကိုပယ်လို့လည်းမရဘူးနော်တော်တော်တို့တရားစဉ်ကိုလည်းပယ်လို့မရဘူးတရားစဉ်တရားနာတရားမလိုပါဘူးဆိုလည်းမှားသွားမယ်နော်တရားနာတဲ့အခါနာရမယ်ဆင်ញင်တဲ့အခါဆင်ញင်ရမယ် တရားလုပ်တဲ့အခါကျယောဂီတို့ယောဂီတို့အလုတ်ကင်တွေလုပ်တော့အမြဲတမ်းကြီးပဲရှုမှတ်နိုင်မလဲဟုတ်တယ်မလားအဲ့တော့ကိုနာထတဲ့တရားတွေကိုဆင်းရဲမှာတိတ်ခွေလေးတွေပါလေးနာဆင်းရဲမှာဆင်းရဲတဲ့အခါဆင်းရဲနည်းနည်းလေးအချိန်ရတယ်နဲ့10မိနစ်ရ15မိနစ်ရဘာလုပ်တယ်လဲရှုမှတ်ပါယောဂီတို့ဆင်ញင်တာနဲ့တင်အချိန်မပုံစေနဲ့နော်အဲဆင်ញင်လိုက်စာအုပ်ဖတ်လိုက်ဆင်ញင်လိုက်စာအုပ်ဖတ်လိုက်တိတ်ခွေလေးဖွင့်လိုက်အဲ့ဒါနဲ့ပဲ10နဲ့15နဲ့ဖြစ်သွား အဲ့တော့မညာပုံညာရပါအဲမညာပုံညာမညာရအောင်ဆင်ញင်တဲ့အခါဆင်ញင်ပါတရားစာကိုဖတ်တဲ့အခါလည်းဖတ်ပါ9မိနစ်ရ10မိနစ်ရနာယူဝက်ရရရှုမှတ်ပါခန္ဓာကိုယ်စိုက်ပြီးရှုမှတ်တိတ်တိတ်ဆိတ်ဆိတ်ကလေးရှုမှတ်ဘာမှဘာဘူးမှမဖွင့်တိတ်တိတ်ဆိတ်ကလေးရှုမှတ်ကိုယ်အင်အားကိုကိုသိအောင်လေကိုယ်ကတိတ်ခွေဖွင့်မှတရားထိုင်ရတယ်ဆိုတော့တိတ်ခွေမဖွင့်နိုင်ဘယ်နဲ့လုပ်မလဲရောက်တဲ့နေရာတရားထိုင်ရမှာမလားအဲအဲ့ဒါအောင်လို့နားတဲ့အခါနာပါ သိချာနား စာအုပ်နဲ့အနားမှာထားပြီးမှတ်ပြီးနာအာထုတ်ပြီးဟဲ့ဆိုခန္ဓာကိုယ်ကြည့်စာအုပ်မကြည့်နဲ့တော့ခန္ဓာကိုယ်ကြည့်တော့ဒီလိုလောက်ရမှာနော်ဆိုတော့အောင်လို့အဲ့ဒါဘာကိုအချက်ပြောနေတာလဲဆိုတော့ဉာဏ်အမြင်ဖြင့်ဉာဏ်အမြင်ဖြင့်ဆိုတာခေါင်းစဉ်တစ်ခုလေနောက်တော့6ခုတောင်ပြန်သေးတယ်စောင့်စည်းခြင်းဆိုတာသွားဟုတ်လားဉာဏ်အမြင်ဖြင့်ထားလိုက်တော့ဟုတ်လားစောင့်စည်းခြင်းသွား မျက်စိနာနှာခေါင်းလျာကိုယ်စိတ်အဲ့ဒါကို တတိပညာနဲ့စောင့်ပါတဲ့တတိပညာနဲ့စောင့်ပါဆိုတာဆင်ញင်တုံတရားရဲ့ရှုမှတ်မှုရဲ့နှစ်မျိုးစောင့်ပါခုနပြောခဲ့တဲ့ဆင်ញင်တဲ့အခါဆင်ញင်မှာဉာဏ်ကြရနနာစားရလေးသူတော်ကောင်းတို့တခါလေးလောဘတွေဖြစ်ခြင်းဖြစ်မဲ့ဒေါသတွေဖြစ်ခြင်းဖြစ်မဲ့အကြီးအကျယ်မဖြစ်အောင်ဩအနိစ္စဒုက္ခအနတ္တတွေပဲဟေးလို့ဆင်ញင်လိုက်မသက်တာဘူးလားသူတော်ကောင်းအေးအဲ့လိုဆင်ញင်တဲ့အခါဆင်ញင်မှာနောက်ပြီးတော့ရှုမှတ်တဲ့အခါရှုမှတ်ပါမြင်ဘယ်လိုမှတ်မဲ့မြင် ကြားရင်ဘယ်လိုမှတ်မယ်အဲရှုမှတ်တဲ့အခါရှုမှတ်ပါတဲ့တခါတော့မြတ်စွာဘုရားယဟန်တော်တွေကိုจิตသားတို့ဆင်းရဲခတ်သိမ်းချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုရလို့ရောက်လို့တဲ့သူဟာတဲ့မိမိတို့ရဲ့မိမိတို့ရဲ့စိတ်ဓာတ်ဝิญဉဏ်ကို အပြင်းမထွက်စေနဲ့နံပါတ်1စိတ်ဓာတ်ဝิญဉဏ်အပြင်းမထွက်စေနဲ့နောက်ပြီးတော့ မိမိတို့ရဲ့စိတ်ဓာတ်ဝိညာဉ်အတွဲမှာလည်းရပ်မနေစေနဲ့နောက်ပြီးတော့စွဲမိပြီးတော့ဆာလောင်မှုလည်းမဖြစ်စေနဲ့သုံးချက်နော်သတော်စိတ်ဓာတ်ဝိညာဉ်အပြင်ကိုမထွက်စေနဲ့စိတ်ဓာတ်ဝိညာဉ်အတွဲမှာလည်းရပ်မနေစေနဲ့စွဲမိပြီးတော့လည်းမနေနဲ့စွဲမိဆာလောင်မှုတွေနဲ့မနေနဲ့ဘယ်နှချက်ပါလဲ အဲမြတ်စွာဘုရားအချင်းချုပ်ကလေးဟောပြီးတော့မြတ်စွာဘုရားကြွသွားတော့ရဟန်းတော်တွေကအချင်းချုပ်ဆိုတော့မရှင်းမှုဖြစ်နေတယ်အဲအချင်းကိုအကျယ်ဟောတဲ့နေရာမှာရှင်မဟာပစ္စာယနာမထေရမြတ်စွာဘုရားအကျဉ်းဟောရင်အကျယ်ပြန်ဟောတတ်တယ်။အဲ့ဒါနဲ့ရှင်မကိစ္စာယနာထာဝါပြီးတော့ရှင်ဘုရားတပည့်တော်မြတ်စွာဘုရားဟောရတာ၃ချက်ဟောခဲ့ပါတယ်။တပည့်တော်လည်းအဲ့ဒါအကျယ်ချက်ပြီးတော့အကုန်လုံးသဘောမပေါက်ဘူးတပည့်တော်တို့ပြန်ရှင်းပြပါ။ အဲရှင်မတောင်းပန်တယ်သူကပြန်ဟောပြစိတ်တဝိညာဉ်အပြင်မထွက် အတွင်းဘက်လဲရက်လျက်မတီးစွဲမီမှုကင်းဆာလောင်ကင်းအောင်ရှုမှတ်ဆောင်တော့နောက်နောင်ဖြစ်ရေးအိုသေးပေးနှင့်ဝန်လေးစွာလှဒုက္ခကပင်လုံးဝကင်းသည်ဝိပင်ဥဒ္ဒေမိတ်ကွန်းဒီတဲ့အဲ့ဒါဥဒ္ဒေတာဝိပင်ကတရားတော်မှာဟောထားတာပြဥစဉ်တိုင်ပေးမယ် နဲ့ကြည့်လိုက်အောင်စိတ်ဓာဝိညာဉ်စိတ်ဓာဝိညာဉ်အပြင်းမထွက်အပြင်းမထွက်အတွင်းဘက်လဲအတွင်းဘက်လဲရက်လျက်မတီးရက်လျက်မတီးဆွဲမီလွတ်ကင်းဆွဲမီလွတ်ကင်းသာလောင်ကင်းအောင်သာလောင်ကင်းအောင် ရှုမှတ်ဆောင်သောရှုမှတ်ဆောင်သောနောက်နောင်ဖြစ်၍နောက်နောင်ဖြစ်၍ကိုသေးပေနှင့်ကိုသေးပေနှင့်ဝန်လေးစွာလှ မွန်လေးစွာသာဒုက္ခကပင်ဒုက္ခကပင်လုံးဝကင်းသည်လုံးဝကင်းသည်ဝိပင်ဥဒ္ဓေမိန်ကုန်သည်ဝိပင်ဥဒ္ဓေမိန်ကုန်သည်စိတ်တဝိညာဉ်စိတ်တဝိညာဉ်အပြင်းမထွက်အပြင်းမထွက်အတွင်းပဲလဲအတွင်းပဲလဲရလျက်မတီးရလျက်မတီးဆွဲမီလွတ်ကင်းဆွဲမီလွတ်ကင်းသာလောင်ကင်းအောင်သာလောင်ကင်းအောင်ရှုမှတ် တ်ဆောင်သောသူမတ်ဆောင်သောနောက်နောင်ဖြစ်၍နောက်နောင်ဖြစ်၍ကိုသေးဘေးနှင့်ကိုသေးဘေးနှင့်ဝန်လေးစွာလဝန်လေးစွာလဒုက္ခခပင်ဒုက္ခခပင်လုံးဝကင်းသည်လုံးဝကင်းသည်ဝိပင်ဥဒိမိန်ကွန်သည်ဝိပင်ဥဒိမိန်ကွန်သည်အဲရေးတဲ့သူတွေရအောင်နောက်တစ်ခေါက်ဆိုပေးပါဦးမယ်စိတ်ဓာတ်ဝိညာဉ်စိတ်ဓာတ်ဝိညာဉ်အပြင်းမထွက်အ ပြင်မထွက်အတွင်းသက်လဲအတွင်းသက်လဲရက်လျက်မတီးရက်လျက်မတီးဆွဲမီလွတ်ကင်းဆွဲမီလွတ်ကင်းဆာလောင်ကင်းအောင်ဆာလောင်ကင်းအောင်ရှုမှတ်ဆောင်တော်ရှုမှတ်ဆောင်တော်နောက်နောင်ဖြစ်၍နောက်နောင်ဖြစ်၍ကိုသေးပေနှင့်ကိုသေးပေနှင့်ဝန်လေးစွာလှဝန်လေးစွာလှဒုက္ခကပင်ဒုက္ခကပင်လုံးဝကင်းသည်လုံးဝကင်းသည် ဝိပင်ဥဒိမိန်ကွန်ဒီဝိပင်ဥဒိမိန်ကွန်ဒီချမ်းသာလို့နားလို့ရပါပြီစိတ်တဝိညာဉ်အပြင်မထွက်အပြင်လည်းမထွက်เสียရဘူးတဲ့မဉ္ဇဉ်ပုံရနိဗ္ဗာန်ကိုရခြင်းတဲ့ယောဂီများမိမိစိတ်ကိုအပြင်မထွက်เสียရဘူးတဲ့အတွင်းပဲလည်းရလျက်မတည် အတွင်းမှာလည်းရက်မနေเสียရဘူးတဲ့အပြင်လည်းမထွက်เสียရဘူးအတွင်းမှာလည်းမရเสียရဆွဲမိမှုတွေဆာလောင်မှုတွေလည်းကင်းအောင်ကြိုးစားရမယ် အကျဉ်းချုပ်ကတော့၃ချက်ပဲအပြင်လည်းမထွက်စေရဘူးအတွင်းမှာလည်းရမနေစေရဘူးဆွဲမိမှုဆာလောင်မှုတွေလည်းကင်းစေရမယ်အပြင်ထွက်တာဘယ်လိုလဲဆိုတော့မြင်သိရာတွင်လိုက်ကြံလျင်အပြင်ထွက်သည်မီမြင်သိရာတွင်ဆိုကြားသိရာတွင်နာသိရာတွင်စားသိရာတွင်ထိသိရာတွင်ကြံသိရာတွင်အကုန်လုံးယူလိုက်ပါဟုတ်လား အဲ့ဒါလေးဆိုကြည့်အောင်မြင်သိရာတွင်မြင်သိရာတွင်လိုက်ကြံလျင်လိုက်ကြံလျင်အပြင်ထွက်ဒီမီအပြင်ထွက်ဒီမီမြင်သိရာတွင်မြင်သိရာတွင်လိုက်ကြံလျင်လိုက်ကြံလျင်အပြင်ထွက်ဒီမီအပြင်ထွက်ဒီမီကျန်တဲ့မြင်တဲ့အခါမှာလိုက်ကြံပဲဘယ်သူပဲပဲဝါပဲသိုးတယ်လှတယ်စကြံတယ်လိုက်ကြံလို့ရှင် စိတ်ဓာတ်အပြင်ထွက်သွားတာနဲ့အတူတူပဲအာယုံနောက်ကိုပါသွားတယ်ပေါ့ဒါကိုပြောတာဟုတ်လားဒီစိတ်ကလေးကအကောင်ထည်လေးနဲ့ထွက်သွားတာမဟုတ်ဘူးနော်အဲမှားတတ်တယ်မှားတတ်တယ်ဆိုတော့ဒီစိတ်ကအပြင်ထွက်သွားတယ်ဆိုတော့ဒီစိတ်ကအကောင်လေးလို့ဆိုအတ္တကောင်ဖြစ်သွားမယ်နော်ဆိုတော့အဲအတ္တကောင်လေးအပြင်ထွက်သွားတယ်ဟိုရောက်သွားတယ်ဒီရောက်သွားအဲ့လိုမဟုတ်ဘူးစိတ်ကမှန်ဘလူးလိုပဲဆိုတော့အဝေးကအာယုံတွေကိုအကုန်နှိုင်းလို့ရစိတ်မနှောအကြည့်ရလေ တော့ဘာလို့မျက်စိကမြင်တယ်မလားအဲစိတ်ကသိတာပဲမြင်တဲ့ကြဆိုစိတ်ကသိတယ်မြင်သိစိတ်ဆိုတာမျက်စိမှာမြင်သိစိတ်ဖြစ်သလိုမနှောမှာလည်းပဲစိတ်သွားဖြစ်တာပဲဝင်မှာလည်းစိတ်တွေသွားဖြစ်တာပဲအဲ့ဒါအဲ့စိတ်ကနေပြီးတော့မြင်လို့ရှိရင်လည်းပဲမြင်ယုံနေရနိုင်အောင်မြင်နာမတ်တဒိဋ္ဌိဒိဋ္ဌမတ်တမြင်မြင်ယုံနေမဲ့ရနိုင်အောင်ကြိုးစားမြင်နာမရဖဲနဲ့ သဘောကျရင်လည်းပဲလောဘဖြစ်မယ်သဘောမကျရင်လည်းပဲဒေါသဖြစ်မယ်အဲလိုက်ကြံတာလို့ခေါ်တယ်သဘောကျတာသဘောမကျတာကိုလိုက်ကြံလို့ရှင် စိတ်ကအပြင်ထွက်တာနဲ့အတူတူပဲအာယုံနောက်ကိုလိုက်ကြံမိတယ်တဲ့စိတ်ဟာအဲ့လိုဆိုလို့ရှင်လောဘဒေါသဖြစ်လို့ရှင်ဝိပဿနာဉာဏ်မဉာဏ်ပုံဉာဏ်နေရပါတော့မရပါဘူးအဲကြောင့်မလို့မြတ်စွာဘုရားဒိဋ္ဌိဒိဋ္ဌမြင်မြင်ုံနဲ့ပင်ညာမြင်မြင်ချင်းချက်ချင်းမှလည်းမြင်ုံတွေမဲ့ပြတ်ဆဲစိတ်ရှင်ယုံ nant ကွဲလေ ယုံ nant ကွဲလျက်ကြောင်းကျိုးသိမြင်အနိစ္စဒုက္ခသဘောပင်ကျေးဇူးတော်ရှင်မာသီဆရာတော်ဘိဆတ်ဆိုထားတာမြင်မြင်နဲ့မှတ်လိုက်မယ်ကြားရင်ကြားတယ်မှယောဂီတို့အခုမှတ်နေတယ်မလားအဲအဲ့ဒါဆက်မသွားအောင်မြင်ရနေပြီးတော့ဘသူပဲဘယ်ဝါပဲအဲ့လိုဆက်သွားလို့ရှင် လောဘဒေါသတွေဖြစ်နေတယ်မြင်နေဆိုမြင်နေမြင်နေဆိုပြီးရောဘသူရဲ့ဘယ်ဝါတွေလုံးမနေနဲ့အဲ့လိုဆိုလို့ရှင်လောဘဒေါသမဖြစ်ဘူးပေါ့ကြားရင်လည်းဒီတိုင်းပဲနိုင်ရင်လည်းဒီတိုင်းပဲ မြင်တာကြားတာနာနာစားတာထိတာသိတာအာယုံ6ပါးဒွါရ6ပါးတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းမြင်မြင်နဲ့ကြားရင်ကြားတယ်အဲ့လိုရှုမှတ်လိုက်လို့ရှိရင်စိတ်ဟာအပြစ်မထွက်တော့ဘူးခန္ဓာကိုယ်မှာပဲရှိတယ်ခန္ဓာကိုယ်မှာပဲဆိုမျက်စိမှမြင်တယ်ဒီစိတ်ထဲကမှတ်လိုက်တာပဲဟိုလိုက်မသွားတော့ဘူးဟုတ်တယ်မလားအဲမြင်စေ၌ပင်ရှုမှတ်လျင်အပြင်းမထွက်ပြီခုနကတော့မြင်သည့်မြင်သည့်တဲ့အခါမှာလိုက်ပြီးကြံလို့ရှင် အပြင်ထွက်တယ်အဲ့မြင်စဲမှာရှုမှတ်လိုက်လို့ရှင်အပြင်မထွက်တော့ကြားတယ်လည်းဒီတိုင်းပေါ့ကြားစဲမှာရှုမှတ်လိုက်လို့ရှင်အပြင်မထွက်တော့နံစဲမှာရှုမှတ်လိုက်လို့ရှင်အပြင်မထွက်တော့အဲ့ဒါဒါအပြင်မထွက်တာတခု နောက်ရက်နေတာရှိသေးတယ်စိတ်တဝิญဉ်အပြင်မထွက်အတွင်းပဲလည်းရက်လျက်မတည်အတွင်းမှမှရက်နေတယ်ဆိုတာကရှုမှတ်ကောင်းစေตาရာဆွဲအထဲရနေသည်တိုင်ပေးမယ်ရှုမှတ်ကောင်းစေရှုမှတ် ตายาဆွဲตายาဆွဲအထေရနေသည်အထေရနေသည်ရှုမှတ်ကောင်းစေရှုမှတ်ကောင်းစေตายาဆွဲตายาဆွဲအထေရနေသည်အထေရနေသည်အဲချမ်းသာလို့နာလို့ရပါအဲ့ဒါကြတော့ဉာဏ်ရှင်တွေတက်လာတာဥရိယပြညာအမှုပိုင်းလို့ဒီဉာဏ်တွေတက်လာတဲ့အခါကျတော့မှတ်လို့ကအရန်ကောင်းပိဋိပတ်တိတွေဖြစ်အာနာပါနသမားဆိုလည်းပိဋိပတ်တိတွေဖြစ် အဲ့လိုကောင်းနေတဲ့အခါကျတော့ပေါ်ရပေါ်ရလိုက်မမှတ်တော့အဲ့တခုတည်းပဲမှတ်တော့စိတ်ထဲမှာตาယာပြီးတော့အဲ့ရှုမှတ်ကောင်းတာလေးကိုပိဋိပတ်တိကိုตาယာနေတော့ဉာဏ်ရှေ့မတက်တော့အဲ့တော့ရက်နေတာလည်းမတူဘူးလားခုနတုန်းကလိုက်ကြံတာအပြင်ထွက်တာသူကလောဘဒေါသဖြစ်တယ်အခုကမှတ်ကောင်းတဲ့ပုံကူမှတ်ကောင်းတဲ့ပုံကူကမှတ်ကောင်းတာကိုตาယာပြီးတော့တင်းတင်းရင်းမှတ်မှတ်ဖို့ဆိုလို့ရှိရင်အဲ့ဒါနဲ့ရက်နေတော့ဉာဏ်ဉာဏ်ရှေ့ဆက်မတက်တော့ ဝိရိယပညာအနုပိုင်းဆိုရင် အရင်ပိုင်းမတက်တော့အရှေ့ဆက်သွားအောင်မဘင်္ဂတို့ဘယတို့အာဒီနဝတို့ဆက်မသွားနိုင်တော့ရက်နေရတာရှုမှတ်ကောင်းတဲ့ตาရာဆွဲအထဲရနေသည်တဲ့စိတ်ကအပြင်လည်းမထွက်စေနဲ့ရက်လည်းမနေစေနဲ့နှစ်ခုပြီးသွားပြီနော်ဆွဲမီလူကင်းဆာလောင်ကင်းအောင်ဆိုတာယုံနံကိုပင်ငါးကောင်းထင်းဆွဲလျင်ဆာလောင်သည်တဲ့ယုံနံကိုပင်ငါးကောင်းထင်းဆွဲလျင်ဆာလောင်သည် ဟောယုံနံကိုဆိုတော့ငါကောင်ဆိုတာကတော့လင်္ကာထဲမှာတစ်ခုပဲပြောရတာငါကောင်ဆိုတာယောက်ျားကောင်မိန်းမကောင်ဆိုလိုတာယောက်ျားမိန်းမထင်တာပေါ့ဟုတ်တယ်မလားအခုဆိုတော့အောင်တို့တရားနာနာဘုရားပါလေအော်ယုတ်ဒီနံနေပဲဟိုမြို့တဲ့လူတွေအောင်ယုတ်ဒီနံနေပါဗျာအယုတ်ဒီနံနေတို့ကိုကညံနဲ့မသုံးတတ်ပဲနဲ့ငါပဲသူပဲယောက်ျားပဲမိန်းမပဲဆိုရင်သဘောကျလို့ရှင်လောဘဖြစ်မှာဟုတ်တယ်မလားအဲဆွဲသွားမယ် သဘောကျအောင်လည်းမဟုတ်ဘူးဆွဲမှာခင်မင်ကနေပြီးတော့ခင်မင်နာများလာရင်ဆွဲလန်းသွားတယ်မလားအဲဆွဲလန်းသွားလို့ရှိရင်ဆာလောင်လိမ့်မယ်ဘယ်တော့ညဘက်မှာလည်းပါမဆာဘူးလားအဲဆာအဲ့ဒါကဘိုက်ကဆာတာဘိုက်ကဆာတာအကြောင်းမဟုတ်မုံစားလိုက်ရင်ရတယ်တကိုယ်လုံးဆာနေရင် तू ကဒုက္ခပေးတတ်တယ်နော်ဟုတ်တယ်မလားမျက်စိကဆာတော့ဟိုကကြည့်ကျင်တရားကြည့်ကျင်ကြည့်ကျင်တယ်ဒါမျက်စိကဆာတာမလား နားစားတော့လဲတခြင်းနားထောင်နေတယ်အနားစားတာနှာခေါင်းကစားတော့လဲရင်မွေးတွေပါတယ်ရှူးခြင်းနဲ့ပါးစပ်ကစားတော့စားခြင်းနဲ့ခန္ဓာကိုယ်ကစားတော့လဲပဲထိခြင်းတွေ့ခြင်းနဲ့စားလောင်းနေဆိုတော့တဏှာကိုပြောတာတော်မှာဟုတ်လားစားရင်လောင်တာပဲလောဘမီးဆိုတာလောင်တာမလားဆိုတော့ခင်မင်မှုကနေဆွဲလန်းမှုဖြစ်သွားရင်စိတ်ထဲမှာပူလောင်မနေဘူးလားဒါသဘာဝပါပဲအကုန်လုံးကြုံမှုတဲ့လူတွေလို့ဟုတ်တယ်မလား ခင်မလို့ရှိရင်တခါတည်းမီးလောင်တယ်လို့ပဲတဲ့ပူလောင်တော့တာနာသတ္တဗကမြတ်စွာဘုရားကိုမေ့ထားတယ်လောကသားတွေကိုအမြဲတမ်းလောင်မြိုက်နေတာဘယ်တရားပါလဲဖေဟာမြတ်စွာဘုရားပြန်ဖြစ်တယ်လောကသားတွေကိုလောင်မြိုက်နေတာယမက်ပဲဆာလောင်မှုမလားသတော်အဲလောဘကိုပြောတာပါပဲအဲ့ဒါအဲ့ဒါကိုကလိုချင်နေတယ်ဆိုရင်ပစ္စည်းပဲဖြစ်ဖြစ်ဒီပစ္စည်းလေးလိုချင်တယ်ဆိုရင်ပူလောင်နေတာပဲအဲရရင်ထပ်လိုချင်သေးတယ်မရရင်လည်းပူလောင်တယ် ရတော့လဲတော်ပြီတာမီမရှိဘူးထပ်လိုချင်တာပဲမလားဟိုနေ့ကဆရာတော်ဘုရားဟောတယ်ဟိုမှာရှင်မင်းကြီးရှေ့ဘက်ကအနောက်ဘက်ကတောင်ဘက်ကမြောက်ဘက်ကအဲနည်းနည်းလေးနဲ့သွားတတ်ရင်အောင်မြင်နိုင်ပါတယ်ဆိုတော့အကုန်သိမ့်မယ်လို့ပြောဟုတ်တယ်မလားကဲရှေ့ဘက်ကသိမ့်တာမှတော်ရောပေါ့နောက်ဘက်လည်းသွားသိမ့်တာတောင်ဘက်ကောမြောက်ဘက်ကောအကုန်သိမ့်တာမန္တရုစကြမင်းကြီးကလည်းတရားမင်းတတ်မယ်လို့ပြောကြည်တယ်ဒါပါလဲဆိုတော့လောဘဆုံးမတတ်နိုင်ဘူးဒါကိုပြောတာမလားဆိုတော့အေးအဲ့ဒါကြောင့်မလို့ ဆွဲဆွဲမိမှုကင်းဆာလောင်ကင်းအောင်ဆိုတာအဲ့အစကဘယ်အစလဲယုံနံကိုငါထင်တာကစယောက်ျားမိန်းမထင်တာလေတော်အဲတရားလဲနာရမယ်နောက်ပြီးတော့တရားလဲအားထုတ်ရမယ်တရားထုတ်တယ်ကြတော့တိတ်သွားပြီတော်အဲတရားလဲနာရမယ်တရားနာတာကညာတပရိညာတရားထုတ်တာကဒီရဏပရိညာအဲ့နှစ်ခုပေါင်းစပ်မှပဟာနာပရိညာလာမှာပေါ့ မဉ္ဇဉ်ပုံညာလေးတော့တရားနာယုံလောက်နဲ့ရုပ်တည်နံနေပဲအခုသူတော်ကောင်းတွေကြားသိနေရတာပဲရုပ်တည်နံနေရုပ်တည်နံနေခဏခဏကြားနေရတာပဲရုပ်တည်နံနေကြားနေရတော့လည်းပဲခင်မင်မှုတဏှာကိုပယ်နိုင်ရလားမပယ်နိုင်ဘူးသူတော်ကောင်းတို့ဟာငါတို့တရားတွေနာထားရတာကွာဘာလို့မှမလုပ်တော့တရားအားထုတ်တော့မယ်အဲ့လိုဆုံးဖြတ်နိုင်ရလားမဆုံးဖြတ်နိုင်ဘူးသူတော်ကောင်းတို့ဟုတ်တယ်မလားဒါပါလဲဆိုတော့အပေါ်ယံသိယုံလောက်နဲ့ ဘလို့မှမလုံနိုင်သေးဘူးဒါကိုပြောတာနော်ဆိုတော့အဲအဲ့ဒါပို့ပြီးနဲ့နဲ့နဲ့နဲ့သိအောင်တရားလဲနာရမယ်တရားလဲအားထုတ်ရဘလို့ဒီအားထုတ်ရမလဲဆိုတော့မညံပုံညာရဒီအားထုတ်ရမညံပုံညာရတာတော့မှပဲဝိဒါကသူ့မြည်လေးသေးတော့ငိုသေးတယ်ဟုတ်တယ်မလားရုပ်တင်နံနေတော့မြင်တာပဲဗာကြမ်းနေတဏှာကြမ်းနေခင်နာမင်နာလေးတော့ သူမြင်လေရယုံနံပဲဆိုတော့သိတယ်သူသောတာပတိမလောက်သိတာမလားဒီကာမရာကအနာဂါမပဲတာသူတော်ကောင်းတို့မြည်ဒေသားတွေတော်တာမတော်တာတန်ငယ်ချင်းချင်းတောင်မှအမတန်ခက်နေမလားကိုအမျိုးသမီးချင်းမျိုးသားချင်းပြောပါတယ်တန်ငယ်ချင်းအမတန်ခက်နေတန်ငယ်ချင်းတယောက်ယောက်တစ်ခုမှဖြစ်သွားရင်ဝင်မနေဘူးလားအမျိုးတွေနဲ့မသိလို့ပေါ့ ယောဂီတို့မသိဘူးလားသိပါပါဗျာဟာဘာဖြစ်လို့ဝင်နေတော့အဲခင်မဲ့မှုကြောင့်ပေါ်သိတယ်လို့ပြောတာဟုတ်လားကိုယ်ဖေတင်မေတရားဘာတွေပါလဲဓမ္မပူနဲ့ပေါ့ဟောပူတာပဲလားဟာဘာဖြစ်လို့ပါလဲအဲခင်မလို့တဏှာမပယ်နိုင်သေးဘူးလေဟုတ်တယ်မလားဟုတ်လားဟိုမှာအတိပါရိမေဟောတော့သူများအဖေမေပဲကွာမဲ့အနိစ္စဒုက္ခပဲသူ့ဖေမေတည်တဲ့အခါကျတော့ငိုရော ဟာအဲ့ဒါကငါအဖေမေးกว่าတယ်မလားအဲအဲ့ဒီလိုဖြစ်အောင်မယ်တတော်ရုပ်ရည်နံပြီးတော့ခဏခဏသိတယ်သိပေမဲ့လို့တေချာအားမထုတ်လို့ရှိရင်အပြောယုံနာမရှိတယ်တကယ်ကျတော့ခင်နေရာရှိခင်တာပဲစိတ်ဆိုးစရာရှိရင်စိတ်ဆိုးတာပဲဒါကိုယ်တက်တက်ကြီးပြမာတာမဟုတ်ဘူးတိုက်ဆိုင်လာရင်ဖြစ်တာပြောပါတယ်ဟုတ်လားအဲအဲ့တော့ရုပ်ရည်နံတွေကိုစာနဲ့သိုံနဲ့မပြီးဘူးတရားအားထုတ်ဖို့လိုတယ်ဒါကိုပြောတာနော်တတော် တရားထုတ်တာတော့မှတမက်တဖို့လည်းနဲ့မရတမက်တဖို့နမက်နဲ့ဘုရားအိမ်တော်ပြုနိုင်သေးတယ်သေရင်ငိုသေးတယ်ဟုတ်တယ်မလားသုံးမဲ့သုံးဖို့လောက်ရမှစိတ်အေးရအဲ့ကြတော့မငိုတော့လေးမဲ့လေးဖို့ဆိုရင်တော့အကောင်းဆုံးပေါ့အဲ့ဒါခင်မနုတနာကိုသုံးမဲ့သုံးဖို့ကြမှာပယ်နိုင်တယ်ဒါကြောင့်မလို့တရားလဲနာရမယ်အဲ့ဒါဉာဏ်အမြင်ဖြင့်စောင့်စည်းခြင်းဆိုတာကိုချက်ပြောတာကြတော့အောင်နော် အဲဒီနေ့ပြီဆိုတော့ဆက်ပြောအောင်စောင်းသေးခြင်းနောက်ပြီးတော့ဘာပါလဲမိဝဲသုံးဆောင်ခြင်းနဲ့စွမ်းသင်္ကန်းကြောင်းစေးအဲ့ဒါစားစရာတို့ဝတ်စရာတို့နေစရာတို့ဆေးတို့အဲ့လိုမိဝဲတဲ့အခါမှာလဲယောဂီတို့အခုစွန့်စားတဲ့အခါမှာသမင်းစားတဲ့အခါမှာရှုမှတ်ပြီးတော့တတိတံမြင်နဲ့စားရမလားအေးအဲ့ဒီလိုမိဝဲသုံးဆောင်လို့ရှင်မမိဝဲမသုံးဆောင် အဲ့လိုတတိတံပဒင်နဲ့မမီဝဲလို့ရှင် ဖြစ်မဲ့ကိလေသာအာသောတွေကိုပိတ်ပင်တားဆီးနိုင်တယ်။ရောက်လို့ရှုမှတ်ပွားများတော့လောဘဒေါသတွေနည်းမသွားဘူးလားဗျာ။နည်းပါပါ။မရှုမမလို့ရှင်ကြိုက်ရင်ကြိုက်တယ်လို့စားလိုက်ပါမယ်။ဟုတ်တယ်မလား။မကြိုက်ရင်လည်းပဲလွှတ်ပလိုက်ပါပဲ။ဒါကြီးလာမထက်နဲ့ကွာသွားဆိုဟုတ်တယ်မလား။ဒေါသကြိုက်ရင်လည်းပဲလောဘဒါလို့မလား။အခုကြတော့ရောက်လို့ရှုမှတ်နေတော့မကြိုက်လည်းပဲဒေါသလည်းလောက်မဖြစ်ဘူး။ကြိုက်လည်းပဲအကြီးကျယ်မစားတော့ဘူး။ ရှုမှတ်ရုံလောက်လေးစားတာဟုတ်တယ်မလားအဲ့တော့ရှုမှတ်လိုက်တော့လောဘဒေါသတွေအာသောတွေနည်းမသွားဘူးလားအဲမိဝဲသုံးဆောင်တဲ့အခါမှာလဲတတိတံမစဉ်နဲ့တတိဆိုတာက ရှုမှတ်တာပေါ့ဗျာတံမစဉ်ဆိုတာပညာကိုပြောတာဒါကြောင့်မလို့မှတ်လဲမှတ်ရမယ်ကြည်လဲကြည်ရမှတ်လဲမှတ်ရမယ်ကြည်တယ်ဆိုတာသိအောင်လုပ်ခိုင်းတာစူးစိုက်ခိုင်းတာတော်ကောင်းတော့ဟောင်းတဲ့ပိန်တဲ့ပဲမှတ်မှတ်ထိုင်တဲ့ထိတဲ့ပဲမှတ်မှတ်အဆိုလေးနဲ့ဆိုးနေလို့မရဘူးနော် ဆိုလေးနဲ့ဆိုရင်တော်တော်နဲ့ဉာဏ်ပညာမဖြစ်ဘူးအဲ့ဖောင်းတဲ့သဘောဖိန်းတဲ့သဘောထိုင်းတဲ့သဘောထိတဲ့သဘောကိုစူးစိုက်စိုက်မကြည့်ရဘူးလားကြည့်ရပါဘူးအဲအဲ့ဒါကိုကြည့်တယ်လို့သုံးတာမလဲမပါကြည့်လဲကြည့်ပါတခုကိုဥမာယောဂီတို့ဒါလို့ဒါကြည့်ဆိုရင်ယောဂီတို့ကြည့်လိုက်တော့ဘာဖြစ်မြင်ရတယ်သိမသွားဘူးလားသိပါဘူးအော်ဒါစိတ်ကူပဲဆိုတာမသိဘူးလားသိပါဘူးကဲမျက်လုံးမိတ်နေတဲ့လူကမြင်မမလားမြင်ပါဘူးဗျာကြည့်မှမကြည့်တာဟုတ်တယ်မလားကြည့်ဆိုတာ မြင်အောင်လို့ကြည်ခိုင်းတာမြင်အောင်လို့ဆိုတာသိအောင်လို့မလားတော်သိအောင်လို့သိအောင်လို့မှတ်လဲမှတ်ပါကိုမှတ်တဲ့အာယုံကိုသိသိချာချာသိသိကြလို့နှိမ့်လို့ဆိုရင်ဆိုရုံနဲ့ဆိုနေညံတော်လို့မတက်ဘူးနော်တော်ဟောလည်းပင်နဲ့ဖောင်းနဲ့ပင်နဲ့စွတ်ဆိုနေအာယုံနဲ့မှတ်စိတ်မကြိုက်ဘူးနော်တော် ဟိုင်နဲ့ထိတယ်ဆိုတော့ဆိုနေတာပဲထိတဲ့နေရာလေးကိုစူးစက်တဲ့မကြည့်ရင်ထိတဲ့နေရာမှာဖြစ်ပေါ်နေတဲ့သဘောလေးတွေပရမတ်သဘောလေးတွေချာသိပါသိပါပါဗျာအဆိုပေါ်တင်တင်းနေသမထလို့ဖြစ်သွားမယ်နော်အဲဒါကြောင့်မလို့မှန်လဲမှတ်ပါကြည်လဲကြည်ပါမှန်လဲမှတ်ပါကြည်လဲကြည်ပါအဲကြည်ပါဆိုတာစူးစက်တဲ့ကလေးမှတ်ပါသိတော့အောင်ကြောင်းဟုတ်လား အဲ့လိုမှတ်လိုက်တဲ့အခါကျတော့စူးစမ်းတဲ့ကလေးမှတ်လိုက်တဲ့အခါကျတော့သဘောတရားတွေသိသွားတယ်လှုပ်ရှားတဲ့သဘောလေးတွေမာတဲ့သဘောလေးပြောတဲ့သဘောလေးတွေမသိဘူးလားသိပါဘူးအဲ့အဲ့ဒါသိတာဉာဏ်ပညာပေါ့သမင်းစားရင်းနဲ့လည်းပဲဉာဏ်ပညာရတာပဲဟောလှုပ်ရှားတဲ့သဘောတွေရှင်းတဲ့သဘောတွေသိသွားတယ်ဉာဏ်ပညာပဲတော့မိပဲသုံးဆောင်ခြင်းနဲ့ဉာဏ်ပညာဖြင့်ဆောင်ခြင်းကြီးမိပဲသုံးဆောင်ခြင်းဆက်ဆိုဧတော်ဘိတိခံရှောင်ရှားအခုဆက်သွား ဒိက္ခံဆိုတာဒိက္ခံမှာတဲ့ယောဂီချမ်းသာတွေပူတာတွေအိုက်တာတွေဟာလားဆားလောင်တာတွေသူများတွေကအပြစ်ပြောတာတွေအတင်းပြောတာတွေစသည်အပြင်ဒိက္ခံမှာတဲ့ယောဂီတို့နေရာတကာဒိက္ခံနိုင်မှာဒိက္ခံတဲ့ခါကြတော့တရားတွေကောင်းကောင်းရှုမှတ်နိုင်တာပေါ့တိမခံလို့ရှိရင်စိတ်ဆိုးနေလို့ရှိရင်ရှုမှတ်လို့ကောင်းမှာအဲဒိက္ခံမှာတဲ့လို့ပဲကိုယ်မှာအပြစ်ရှိတယ်လို့သူ့မှာလည်းအပြစ်ရှိတာပဲ ဘသူပဲဖြစ်ဖြစ်အပြစ်ကင်းတဲ့ဆိုတော့တယောက်မှမရှိဘူးဟုတ်တယ်မလားအဲအကုန်လုံးသူဟာနဲ့သူအပြစ်နဲအများတော့ရှိကြတာကြီးပဲအဲသူ့အပြစ်လဲကိုတိခံကို့အပြစ်လဲသူတိခံတိခံပြီးတော့တရားအားထုတ်တဲ့အခါမှာစူးစမ်းပြီးအားထုတ်တိခံတဲ့အခါကျတော့တရားဆက်အားထုတ်လို့ရတာပေါ့ဒါကိုပြောတာဟုတ်လားအဲတိခံရှောင်ရှားတဲ့တိခံယုံနေပြီရှောင်ရှားတဲ့ဟာလဲရှောင်ရှားအောင်မယ်ငါအကုန်တိခံမှာပဲဟေးဆိုပြီးရှောင်နေတဲ့ဟာကိုမရှောင်လည်းမရဘူးနော်ဆိုတော့ မစင်ကြမ်းတို့မြင်းကြမ်းတို့မွေတို့ဓမ္မရှောင်နေမလားတော်အဲရှောင်တော့ဘေးရန်အန္တရာယ်ကင်းမှတရားအထုတ်လို့ကောင်းမှာပေါ့ဩစင်ကြီးတာလည်းနင်းလည်းနင်းပါသေးကွာဟောဘာနင်းတော့ဘယ်လိုမရရှောင်မှမလားရောအဲလူစိုးတွေလာလေတဲ့ဥမာရောဒီမှာလူစိုးတွေများနေတယ်တပ်ဖြတ်နေတယ်ဆိုရင် ရှောင်ဘောပြမြန်မာနိုင်ငံပြန်ပြေးလာပေါ့ဟုတ်တော့မလွတ်သွားဘူးလားအဲ့တော့အဲမရှောင်ဘူးဆိုရင်ဒုက္ခမရောက်နိုင်ဘူးလားအဲရှောင်နေရှောင်လိုက်တာကိုရှောင်ရမှာပဲစင်ကြမ်းတို့မြင်းကြမ်းတို့နွားကြမ်းတို့မွေကြမ်းတို့မကောင်းတဲ့လူယုံမာတို့မသင့်တော်တဲ့နေရာတို့မသိတော်တဲ့နေရာဆိုတာတရားထုတ်တဲ့ပုဂ္ဂိုလ်ကပြုံပွဲရှုံပွဲတွေရှောက်သွားလို့ကဲတရားရပါမလားမရပါဘူးမသိတော်တဲ့နေရာကိုရှောင်ကြပါယဟန်တော်တွေဆိုတော့ မသိတော်တဲ့ဆုံးငံအိမ်မသိတော်တဲ့အိမ်မသွားသင့်တဲ့အိမ်မသွားရဘူးတဲ့တန်မြတ်တွေဖြစ်မယ်မကောင်းဘူးတဲ့အဲ့ဒါရှောင်ရှားရမယ်တဲ့ရှောင်ရှားတယ်ရှောင်ရှားသောအပြင်အာသောတရားတွေကိုကျင့်ကြအောင်မြတ်စွာဘုရားအကုန်ဟောထားတာအမှန်တန်ကျေးဇူးတင်ဖို့ကောင်းတယ်ရှုမှတ်ယုံလေးတစ်မျိုးတည်းဟောထားတာမဟုတ်ဘူးနော်ဉာဏ်အမြင်ဖြင့်ဆိုတာဘာပါလိမ့်ဉာဏ်ပညာနဲ့ပေါ့ဗျာရှင်းနေတာပဲတော့တောက်တဲ့ဆိုတာဘာကောင်းမှလဲပြောပြီ စဉ်းစားပါအောင်ဘာကောင်လဲဆိုဟုတ်ဉာဏ်အမြင်ပြည့်ဆိုတာဉာဏ်အမြင်နဲ့အာဘောတရားတွေကိုရှောင်ဖို့ဟောထားတာမလားသတော်အဲသတော်အောင်တို့တရားတွေနာလည်းဉာဏ်အမြင်နဲ့ဒိဋ္ဌိတွေပယ်ဖို့ဝိသိကိစ္စတွေပယ်ဖို့လေစောင့်သိခြင်းဆိုတာမျက်စိနာနှာခေါင်းလျာကိုယ်စိတ်ကိုစောင့်သိရမှာမလားမှန်ပါအဲစောင့်သိဖို့တော့ခုန၃ချက်ဟောထားတယ်ဥဒိတာဝိပင်ငါသုံးနဲ့၃ချက်ဟောထားတယ်အပြင်လည်းမထွက်စေနဲ့အတွင်းလည်းရမနေခင်နဲ့စွဲမိဆာလောင်မှုကင်းအောင်ကြိုးစားပါ အပြင်မထွက်စေနဲ့ဆိုတာကမြင်တာကြားတာမှမှတ်ပါမမှတ်လို့ရှိရင်လိုက်ကြံလို့ရှိရင်အပြင်ထွက်သွားလိမ့်နော်အထက်မှာရမနေစေနဲ့ဆိုတာအပြင်မထွက်ဘဲနဲ့ရှုမှတ်တော့တအားကြိုးစားတော့ကောင်းလာပြီပိရိပတ်တိတွေဖြစ်လာပြီအဲ့ဒါကိုလည်းဆက်မှတ်ပါတဲ့ဆက်မှတ်မှတ်လို့ရှိရင်ရက်နေတာနဲ့အတူတူပဲနှစ်ချက်နော်သတော်နံပါတ်3ပါပါလိမ့် ဆွဲမီဆာလောင်မှုကင်းအောင်ကြိုးစားပါတဲ့ဆွဲမီဆာလောင်မှုကင်းအောင်ကြိုးစားပါဆာလောင်မယ်ဆိုတာတဏှာလေးဆိုတော့မကင်းတာထားရော့သွားအောင်တမက်တဖို့တော့ရအောင်ကြိုးစားပါပြောတာလည်းမတူဘူးလားတမက်တဖို့ရပါရင်တက်တာသွားတာပေါ့ဝိပဿနာမကြိုးစားလို့ရှိရင်သူတော်ကောင်းတော့ဘဟုတုတ္တတော့ရုပ်တင်နေသိတာပဲကိုခင်းနေရရှိရင်ဒါအခင်တာပဲခင်ပြီးဆွဲလန်းတာပဲဆွဲလန်းတဲ့အခါကျတော့စာတော့မလောင်ဘူးလားအဲ လောင်လို့ရှိရင်အခုမသိခင်မှာလည်းပူလောင်မယ်သိရင်လည်းအပယ်ကြမယ်ဟောအဲ့လိုဒုက္ခရောက်မှာဆိုလို့ဆွဲမှုမှုကင်းသည်အထိမညံဖုန်ညာရသည်အထိဆက်ကြိုးစားပါဒီလိုပြောတာဟုတ်လားရုပ်တည်တဲ့နေကွဲအောင်အာရုံတဲ့အခါမှာယုတ်တိတန်နေကွဲတယ်မညံဖုံညာရတော့မှယုတ်နံသေချာသိတာနော်တော်တက္ကာယဒိဋ္ဌိကိုသေချာပဲနေတာတက္ကာယဒိဋ္ဌိမှာအတိဩလာရိကဩလာရိကဒုက္ခမအတိဒုက္ခမ၄စင်ပဲရတယ် အမတန်ကျမ်းသာတဲ့တက္ကာယဒိဋ္ဌိကိုနာမရူပပြိစေတဉာဏ်နဲ့ပယ်တယ်။နောက်ကျမ်းသာတဲ့တက္ကာယဒိဋ္ဌိကိုပစ္စယပရိက္ခဉာဏ်နဲ့ပယ်။နောက်နူးညံ့တဲ့တက္ကာယဒိဋ္ဌိကိုဥရိယပြဉာဏ်တို့ဖြစ်ပြနေတာနဲ့ပယ်တယ်။ဟောအလွန်အလွန်နူးညံ့တဲ့တက္ကာယဒိဋ္ဌိကြတော့မဉဏ်ဘုံဉာဏ်နဲ့မှပယ်နိုင်တာ။မဉဏ်ဘုံဉာဏ်ရမှတက္ကာယဒိဋ္ဌိကိုအမြင့်ပြပယ်နိုင်တာနော်။ဆွဲမှုမှုကင်းအောင်ဘာရအောင်ဆက်လုပ်ရမလဲ။မဉဏ်ဘုံဉာဏ်ရအောင်ဆက်လုပ်ပါတဲ့။ ဒါကစောင့်သိခြင်းကိုပြောတာဟုတ်လားဉာဏ်အမြင်ဖြင့်စောင့်သိခြင်းမိဝဲတုံးဆောင်ခြင်းအော်စွမ်းသင်္ကန်းကြောင့်စေမိဝဲတဲ့အခါမှာဘာနဲ့မိဝဲရမလဲအဲတတိတံမစဉ်ပြောတတ်အောင်ဆိုတတိပညာနဲ့မိဝဲပါနော်မိဝဲခြင်းတိခံရှောင်ရှားတိခံမှာတဲ့အစသအရာရာအဓိကတော့ဆာလောင်တော်ကိုတိခံပေါ့ဗျာဟုတ်တယ်မလား ခါလောင်နာလို့နာရကျင်နာကြိုက်တာခဲတာကိုတသိခံပြီးရှုမှတ်လို့ရှင်တရားမရနိုင်ဘူးလားမရနိုင်ပါဘူးအဲကို့အပြစ်တွေပါတွေပြောတာလည်းပဲတသိခံပါတဲ့သူများပြောတိုင်းလည်းပဲဒေါသမဖြစ်နဲ့ဒေါသဖြစ်လို့ရှင်တရားမထုတ်ဘူးအဲ့တော့သိခံရှားနေတဲ့ဘောလဲရှောင်ရပါဒီကအဓိကဘာရှောင်ရမလဲဆိုတရားမလေးစားတဲ့သူကိုရှောင်ရသလိုဟုတ်လားတော်တော်တို့တော်တော်ဒီမဲ့လူလာပြီးတော့ဟလာတိတ်မနှိမ့်ဆက်ဘူး ဓိကတရားမှုထားတဲ့မှာပြောလို့ရှိရင်တရားနိုင်ငံတော့နောက်မှနိုင်ငံတော့ပေါ့တရားတော့နောက်မှလုပ်တာပေါ့ဒီတရားသဘောတွေဆိုရင်ဟာဒါတွေကဘာမှမခဲရင်ဘူးဒါတွေထားလိုက်လို့လည်းမဆိုင်ဘူးအချို့တရားမလေးစားတဲ့လူများဘူးလားအဲတရားနဲ့ပတ်သက်ရင်ဘာမှမေးလို့မရဘူးဆွေးနွေးလို့မရဘူးဒါလုံးစရာမလိုပါဘူးကွာပေါ့တဲ့သူကလည်းတစ်မျိုးမလုပ်တဲ့သူကတစ်မျိုးပေါ့တဲ့သူကတစ်မျိုးတို့လို့မလားအဲ့ဒီပုံစံတွေဘာလို့อ่ะရှောင်းပါရှောင်းပါသူတော်ကောင်းတို့ အဲမရှောင်ရင်ကိုပါရောပါသွားလိမ့်မယ်အဲရောပါတော့ကိုပါပေါ့သွားတရားကိုလေးလေးစားစားမရှိမင်းမြန်တန့်စင်ညီမြရှင်ထိုတွင်စိတ်ညွတ်ရာဉာဏ်မဲ့ရှောင်ကျင်ဉာဏ်ရှိရှင်စင်ကျင်နဲ့နဲရာဉာဏ်ဖြစ်ကြောင်းများခုနှစ်ပါးမိတ်ရထကထာဒါဘောဇဉ်တော့မှာအဲဉာဏ်မဲ့ရှောင်ကျင်ဆိုတာဒီအင်္ဂလိပ်စာတွေတတ်တာတွေဘွဲ့တွေရတာပြောတာမဟုတ်တရားနဲ့ပတ်သက်လို့ တရားကိုစိတ်မဝင်စားတဲ့ပုံကိုယ်တွေလောကပေါ်လေးလေးနက်နက်မရှိတဲ့ပုံကိုယ်တွေကိုရှောင်းမှာဆက်ဆံတာတော့ဆက်ဆံလိုက်ပေးကြရှိပေးတယ်ကျွေးကြရှိကျွေးလိုက်အဲထဲထဲဝင်ဝင်မပေါင်းနဲ့ပေါင်းရင်အဲ့ဒီမကောင်းတဲ့ဓာတ်ကူပေါ့ပေါ့ဆတဲ့ဓာတ်လေးသတော်အောင်တချို့ကနေရာတကာပေါ့ဆတယ်ပေါ့ပေါ့ဆဆပဲဘာမှလေးလေးပင်ပင်မရှိဘူး မိဘတွေဆရာသမားတွေဩဝါဒတွေမလေးစားဘူးအမှန်တန်ဖိုးတန်တဲ့ဩဝါဒတွေဖေမေတွေဩဝါဒတွေပေးတယ်ဆရာသမားတွေဩဝါဒတွေပေးတယ်မြတ်စွာဘုရားရဲ့အဆုံးအမတွေဒါတွေလေးလေးစားစားလိုက်နိုင်တိုးတက်တာပဲတချို့ကအဲ့ဒါဘာမှမလေးစားဘူးဘာမှလည်းကြီးမဆိုင်ဘူးကိုလုံးချင်သလိုနေချင်သလိုနေတာပဲအဲ့ဒီပုံကိုမျိုးကိုထဲထဲဝင်မပေါင်းနဲ့ဒါကိုပြောတာဟုတ်လားအဲတရားဆိုရင် အာမပေးဘူးဘယ်ဒါကြီးပဲလို့ဘယ်လုံးနိုင်မှာမလဲကွာတရားဆိုအာမပေးဘူးအပျော်ပါဆိုရင်တော့ ရတယ်သူကတရားဆိုအမလို့အဲ့ဒီပုံကိုမျိုးကိုရှောင်ဖို့ဒါကိုပြောတာနော်အဲ့အပြင်ကအတွင်းကဘာရှောင်လဲဆိုတော့မကောင်းတဲ့စိတ်ကူးတွေအကြံတွေကိုရှောင်ပါကာမဝိတ္တတို့ဗျာပါဒဝိတ္တတို့ဝိဟိနာဝိတ္တတို့နေနိုင်တဲ့ကာမဂုဏ်တွေကြံတယ်လည်းမရှိဘူးလားတော်အေးအဲ့ဒါတွေကိုရှောင်ပါဒါရန်သူတွေနော်ကာမဂုဏ်တော့မกินသေးဘူးပေါ့ဗျာအနာဂတ်ယဟနာမှမဟုတ်ပဲဒါပေမဲ့သူ့ကိုဦးစားမပေးနဲ့ ဦးစားမပေးသင့်တဲ့အရာရှိတယ်ဦးစားပေးသင့်တဲ့အရာရှိတရားကိုဦးစားပေးရအိမ်အောင်မဲ့ကြနေကြနေကာမဂုဏ်မကင်းတော့လည်းပဲဒီကာမဂုဏ်ကိုခဏခဏမတွေးနဲ့သူဒုက္ခပေးတဲ့တရားအရာတွေမလားမကင်းလို့ကိုပေါင်းတယ်ပေါင်းနေရတယ်တွေးရမှာဖရဲတရားပဲတွေးသူတော်အောင်ဖရဲနဲ့ပတ်သက်တဲ့မြတ်စွာဘုရားဟောထားတဲ့သီလအကြောင်းတွေတမာရီအကြောင်းတွေပညာအကြောင်းတွေကိုလုံနိုင်တာမလုံနိုင်တာထားညွတ်တာကကောင်းတဲ့ဘက်ကိုစိတ်ကညွတ်ထား အလောင်းတော်ကြီးများလို့ဝေဒန္တရာတို့မဒီတို့ဒါသူတို့ပေါင်းတင်နေကြတာပဲဒါပေမဲ့တရားကိုဦးစားပေးတယ်ကာမဂုဏ်ဦးစားမပေးဘူးတောထွက်ကြတယ်ယသိတို့ဝိကျင့်ကြတယ်တရားဘက်ကိုဦးစားပြီးတော့နောက်ပဲဆုံးကြတော့ဖရာတွေယဟနာမကြီးတွေဖြစ်သွားတယ်မလားအဲသူတော်ကောင်းတို့လည်းပဲတရားကိုဦးစားပေးရကိုကိရိတာမကင်းသေးလို့ပေါင်းရတင်းရတွေ့ကြဆုံရပြီမဲ့လို့တရားကိုဦးစားပေးကာမဂုဏ်ခဏခဏမတိုးရဒေါသတွေလည်းမတိုးရဘူး အဲ့ဒါရှောင်ရှားဖို့ပြောတာနော်တော်အောင်လို့အဲကံပြောသေးရွှင်တရားတွေရှောင်ရှားပါတဲ့အခုခက်ကဖြစ်မိပစ္စည်းတွေကအများကြီးပဲအဲ့ဒါတွေရှောက်ကြည့်မနေနဲ့ဟုတ်လားအဲ့ဒါတွေရှောက်ကြည့်နေဒီစိတ်တွေကကောင်းပါဦးမလားအဲအဲ့ဒါတွေကိုရှောင်ပါတဲ့ရှောင်ရှားဆိုတာဟုတ်လားဉာဏ်အပြင်ဖြင့်ဆောင်နေခြင်းမိဝဲသုံးဆောင်ခြင်းဒီခံရှောင်ရှားပယ်ဖြောက်ခါပယ်ဖြောက်ခါ ပယ်ဖြောက်ခါဆိုတော့ချက်ပြောစရာတွေအများကြီးပဲထားပါတော့မကောင်းတဲ့ဝိတက်တွေခုနမကောင်းတဲ့စိတ်အကြံတွေကိုပယ်ဖြောက်ပါတဲ့စင်ញင်သောအဖြစ်နဲ့ပယ်ဖြောက်ပါရှုမှတ်သောအဖြစ်နဲ့ပယ်ဖြောက်ပါဘုရုဇင်ဆိုလောဘဒေါသရှိတာဟုတ်ကဲ့ဟုတ်တယ်မလားဖြစ်လာတဲ့အခါမှာစင်ញင်သောအဖြစ်နဲ့ပယ်ဖြောက်ပါအယုံငါးပါးကာမဂုဏ်တရားတွေဟာနှစ်ဦးစလုံးဆင်းရဲစေတယ်နှစ်ဦးလုံးဆင်းရဲဉာဏ်လဲပိတ်ပင် ကာမဂုဏ်တရားတွေတွေးနေညံကောင်းညံမြတ်တွေပိတ်ပင်နေနော်ညံကောင်းညံလဲပိတ်ပင်နေနောက်ပြီးတော့ပင်မဆင်းရဲပင်မလဲပင်မနဲ့ဆင်းရဲဆင်းရဲစီတယ်ငြိမ်းချမ်းကင်းစင်ငြိမ်းချမ်းမှုမရနိုင်ဗိတိတို့ပတ္တိတို့အမှန်တန်ကြည်လင်တဲ့တမာတိတွေရဖို့လွယ်ပါ့မလားအဲဒီကောင်အဲ့ဒါအောင်အဲ့ဒါအပြစ်ပေးတွေတွေးပြီးတော့အာဒါတွေဟာဒီစိတ်တွေနဲ့သင်ရင်လည်းအပေကြအောင်မယ် အခုဘဝမှာလည်းပဲတမာတိတွေပညာတွေမရဘူးဒါကြောင့်မို့အဲ့ဒါတွေကိုတရားဆင်ញင်သောအဖြစ်နဲ့ပယ်ဖြောက်ပြစ်ပါရှုမှတ်သောအဖြစ်လည်းပဲပယ်ဖြောက်ပြစ်ပါတဲ့ကဲဆက်ဆိုပါဦးအဲအစပြန်ဆိုဉာဏ်မြင်ဖြင့်ကောင်းစည်းခြင်းမိဝဲသုံးဆောင်ခြင်းတိကံဆောင်ရှာဧကြောက်ခပွားများကုန်ကြ တဗ္ဗတဝဗုဒ္ဓမဗုဒ္ဓဟောမိဟာဝါမြခုနှစ်ဖြာဆိုတော့ဘုဇင်ခုနှစ်ပါးကိုဆိုလိုပါတယ်ဘုဇင်ခုနှစ်ပါးတတိဝရိယတမာတိပိတိတတ္တိဥပိ္ခာဓမ္မဝိစီယခုနှစ်ပါးယောဂီတို့ကရှုမှတ်နေတာအဲ့ဒါတွေအကုန်ပါတာပဲဟုတ်လားအဲ့တော့ဝိပဿနာတရားကိုအမြဲတမ်းရှုမှတ်ပွားများပါတဲ့ပိတ်ဆုံးပြဒါပြောတာဟုတ်လား မဖြစ်သေးတဲ့အာသောတရားတွေမဖြစ်တော့ဖြစ်ပြီးသားအာသောတရားတွေဖြည်းဖြည်းရော့ရော့ရော့ရော့ပြီးတော့ပိတ်ဆုံးကြတော့ကုန်သွားလိမ့်မယ်ယဟန္တာဖြစ်သွားလိမ့်မယ်တဲ့ဒါကိုဆိုလိုပါတယ်နော်အဲအဲ့ဒါလေးဆိုပြီးတော့သိညာရအောင်ဉာဏ်အမြင်ဖြင့်工上天，依然上下被调侃，光鸟空没家，大把的话都人骂。 ဘုရားဟောမိန်ဟာဆိုကြရအောင်ဤတို့ပြုရ